သင်တရားဟောတာလေလာဘူးရောကိုလာဘူးသောကံလာဘူးသောကံလာဘူးလာဘူးကပုံလာဘူးဒီတော့ဘာလဲဘာလဲတော်တော်လာဝင်ရတဲ့ပုံရက်ကိုယ်ကလည်းသာသနာ့ရတဲ့ပုံရက်ငါးရက်ငါးရက်ရှိတယ်ဟောတာ ဝါရမှုပြတ်သွားတာလို့မြတ်စွာဘုရားပထမဝါပထမဝါကမူလာကိုဘာရမီမူလာမှာဝါသတယ်ဆိုတော့ပထမဝါရောဒီလိုဟွန်းပါတာပြုတာဝိမတန်တာတာပြုတာဝိမတာကိုတရားကြီးညာတရားကြီးအဲပထမဝါကဘာရမီညာ အဝိယနာဒုတိယတတိယပရိသဗေဒံသုံးလာကဇာယိတေမဇာယိတေမဝါတတ်ဝိဇာတိသုလတာအဲအဲဒါကိုသာဝိနာအဲဒါဝါယီအဲဒီဘာကိုနောက်နောက်ရရနောက်ကြမှာဟောရမှာနောက်ဒီနေ့ ဒုံကိုလာပြီး1335ခုဒုံကိုလာပြီးမြို့သံဃာလက္ခဏာဘဝရဏပြုပြီးပါပြီဒီလိုရင်းကြတာဒီလိုကနောက်ဆုံးတရားပဲလေသင်္ဃာတို့မနာယမတွင်းပေါ့မနာယမတွင်းရှင်တာဘယ်ရောက်နေလဲဆိုတော့ငါကဘုရားဝါကြည့်တဲ့အခါမှာ ဝမ်းသာထောက်ကြအဲဒီဝါဘင်းကဒီဒီပါရကဝမ်းသာထောက်ကြ60ရအဲဒီထောက်ကြတော့ယဟန္တာအရှင်မြတ်ကိုမြတ်စွာဘုရားဒီစာရုပ်လို့လို့အမိန့်ပေးပြောရရမှာတရားရဘူးဆိုပြီးတော့ညပြောတာမြတ်စွာဘုရားပြောရတဲ့ဥရိလာတော့ကြည့်ရ ဥရဝေလာတော့သူကဘာဝနရနေပြီးတော့ဥရဝေလာတော့လမ်းမှာသောစခန်းတစ်ခုမှာဘာသာရေးညီနောင်တုံးကိုဒီနေ့ကပြောပြီးပြီအဲ့ဒါကိုတုံးလေးကမှလည်းဖတ်ကြရအောင်အဲဒီညာတုံးလေးငါကပြတာရောငါကပြပြောတယ်အဲဒီညာတုံးလေးကလည်းဒီလိုသောတာပန် သို့တော်ရတာသို့နာတာသိကြရဟနာတာမပေါ့အဲဒီတုံးတုံးတော့ညာဆန္ဒနဲ့မဆော်ပြအဲဒီဒုက္ခညာပြည့်ပြီးတော့ပြေးထားရဲ့အဲဒီကမဆော်ပြအရှင်လိုက်အခုကဘာဥရိဝေလာတော့ရောက်တယ်တဲ့ဥရိဝေလာတော့ဆိုတာဘောရီပင်ဘုရားကဘုရားအရက်တော့ရောက်တာပဲဥရိဝေလာတော့ ဘုရားလောင်းဘုရားအဲ့ဒီမှာတကွဆရာချင်းနဲ့ရှင်းနေရတာတော်ကြီးဆိုတော့ဒါတော့တရားမှာဒီတော့ကြာပြေရမယ်စဉ်းစားကြည့်တော့တကယ်တော်ကြီးလို့ဒီပင်နေပါလေအနာကြီးကြီးရောရင်းနဲ့တော်ကြီးငုံကြီးဟွန်းအဲ့ဒီလိုတော့သင်ရတာပေါ့ဘုရားကတော့ဒီလိုနေမှာပါပဲဘုရားကဒီလိုရနေရပြည့်စည်တဲ့ရှိတယ် အခုတော့လူကြီးတွေကများတာအကျိုးကြီးတွေကများတာကျင်းကုန်ကြပါလို့ကြ။တောင်ကြလို့ကြလို့ကြတဲ့မျိုးကြတယ်။တဲတယ်။တဲတယ်လူကြီးကျင်းတယ်။သမာဓိမှလည်းကျင်းတယ်၊ဉာဏ်မှလည်းကျင်းတယ်။အခုကတဲဆိုရင်လည်းတဲတာဟုတ်တဲ့ဟုတ်တာပဲဒီမျိုးမျိုးမျိုးကြာရမဟုတ်တော့တဲတော့ဟုတ်တာပါပဲလည်းဒီကနေ့ကကြီးရတော့ပြောကြတာကမကြည့်ရဘူးသူမျိုးကလေးတွေနဲ့တောင်ပူကြတယ်နဲ့တောင်ကျင်းတွေနဲ့ အဲဒီလိုဟာတွေကမြင်ရဟိုတုန်းကတော့တကယ်တော်ကြီးဖြစ်နေတာပဲအဲဒီကြောင့်တော့အဲဒီမှာရုပ်ကိုမြင်တော်မူရှိရဲ့သူတို့နာမည်ကသာသနာကြီးရတာပဲသာသနာအကြီးသာသနာအလတ်သာသနာအငယ်လို့ခေါ်ရမှာပဲဒါဝင်တော့သူတို့မျိုးမျိုးဌာနနဲ့ခေါ်ကြပြီးတော့ အမီဘိုးကအကိုကြီးရေဘိုးဥရိဝေလာတော့အကျမ်းပြုပြီးတော့ဥရိဝေလာတာကတဲ့သူကနေရင်ဇာမီအထက်ပိုင်းကပေါ့လေတောင်ပေါ်ပိုင်းကြာမှာပေါ့တောင်ဘက်ကနေပြီးအညာမြောက်ဘက်ကိုယူပြီးယူရရှိအဲဒီကအောက်မှာမြို့တွေတခုအဲဒီမှာလက်ဖြစ်တဲ့ယူရနေတာပေါ့ မဒီကြောက်ရတာအဲနေရမြေမြေကမဒီရဲရမြေမြေပြုပြီးတော့နေလို့လို့မဒီကြောက်ရတာဆိုပြီးတော့အင်းပေးလာအဲဒီကအောက်ကြတော့အရင်ကရာမြင်နာရပါဘူးအဲဒီကရာရနေလို့အဲဒီကရေငယ်ရင်းကြီးကတော့ခရာကတော့ ဝိဝိလာသာသာမဂုသာသာတရားသာသာရေသိဉာဏ်သုံးခေါင်းဆောင်ကြီးတွေပေါ့ဝိဝိလာသာသာမှာမဂုပရိစ္ဆပေါင်း900ကြီးတယ်လို့သိတဲ့ကြီးတယ်900မရူပသာသာမှာတော့တကြီး300ရှိတယ်ဒဝါသာသာမှာတော့တကြီး200ရှိတယ်200 300 500ဆိုပေါင်းလိုက်ရင်1000ပေါ့လို့ ဘာဝနာကအခါကာလမှာတော့အဲဒီလိုရုပ်ဆရာကြီးတွေပဲရှိတာပဲရုပ်ဆရာကြီးတွေဟောပြောနေအဲဒါလေးစားရတာရုပ်ကြီးတွေပဲဘုရားလည်းပဲဘုရားအနေနဲ့တော့သူတို့ယုံကြည်လေးစားရတာပဲအင်းရောဘာသာရေးကျောင်းကြီးတွေမှာဒီနေ့ဒီကြရတာပဲရုပ်ဆရာကြီးတွေကရေးသားထားတာပဲရုပ်ကြီးတွေရုပ်ကြီးတွေအမှန်တကူကြီးရဲ့ အပြည့်စုံမာရုံနာပြည့်စုံနေဆိုပြီးတော့ကြီးကြီးထားတယ်အဲဒီတသိကြီးတွေဒီကြီးတွေဆွာလိုက်တော့သူတို့အဲဝင်ကြီးကနတ်တွေလည်းတကယ်ကြီးတယ်နတ်တွေလည်းတကယ်ကြီးတွေကြောက်နေတာသူတို့သာရဏဆိုပေါ်တယ်အဲဒါအဲဒီဝိရတာကမတိတာကဇာတာကဆိုတဲ့ ဒီလိုပဲနိုင်ငံကရုဏာသမဏတဲ့ဘုရားကြီးရဲ့လူကြီးရဲ့လာတဲ့ဘုရားကြီးဆိုတဲ့ဘုရားနာမဟုတ်ပါဘူးဘုန်းကြီးပါပဲသူရပြိဿကညာကြီးရပြီးတော့ဘာလို့ငါဒီလိုဒေးကြတာလာတာတော့တကူလူလာတော့တောင်းနေတယ်ပဲဆက်နေတာတော့မဟုတ်ပါဘူးသူအဲဒီလိုတွေဖြစ်ဖြစ်ရမြတ်စွာဘုရားဥရိယလာတော့ပြန်လာတာကိုပရမဓမ္မစကြာတရားဟောဖို့ ဒါရံလူကြီးမိဂရာဝင်ကိုအဲဒီရပဲသွားတာပဲငါဘောဒီဘုရားကရာရတာပဲဟိုသွားသူ့ခေါက်ပြန်လာတယ်သင်ရရကြည့်ရပါစရတဲ့ဒီလိုသူ့ကိုချုပ်ပါတော့ဘယ်နဲ့ဟိုသွားနေခေါက်ပြန်လာပြီးပန်းလာကိုးရကြည့်ပထမဆိုတဲ့ဒီကိုယ်တော်ဒီပုဂ္ဂိုလ်ကိုပြမမဘူးပထမဆိုတာမယုံဘူးအမှုမယုံဘူးအခုတော့မှဘယ်လိုကူနဲ့ဒီဖြစ်လို့ရတာမဟုတ်ဘူး ပရမကိုယ်ကတရားကိုသိတဲ့ပုဂ္ဂိုလ်ကပါရမီစရင်းလာတဲ့ပုဂ္ဂိုလ်ကဒီစိတ်ကြီးတွေဒီတော့မှအစဉ်ကျင်းနေတာသူကတရားဥပနာပြီးကျင့်တဲ့ပုဂ္ဂိုလ်အဲဒီမှာရှိလို့ရှိရပုဂ္ဂိုလ်များရှိရဌာနများစွာတရားကဝါပြီးတရားဟောရတယ်တရားကိုအဲဒီကဝိညာဉ်ဥပဒေဝါဒဆက်ပြီးတော့ငါးပုံနဲ့ငါးဥပဒေပုဂ္ဂိုလ်တွေကလည်း ဓမ္မကျိုးရဲ့ယဟနာဖြစ်တဲ့ပုဂ္ဂိုလ်တွေတာဝန်ယူတဲ့ပုဂ္ဂိုလ်တွေကအဲ့ဒီမှာရှိတယ်။အားလုံးကိုအဲ့ဒီမှာသွားပြီးတော့သာသနာပြုရအဲ့ဒီကပြီးတာတော့တော်ကျစ်တော့လူဥရိယတော်ဒီတိကိုထုတ်ပြရဉာဏ်ကြွလာဥရိယတော်ကိုသိုးပြီးတော့သွားရဒီကပြီးလို့ဒီကျစ်တော့ပြီးပြီးတော့ကျစ်တော့အကြီးဆုံးအရေးကြီးတယ်လို့ ခေါင်းဆောင်ကနေပြီးတော့ပြောင်းလဲချောင်းအဲဒီလိုလာတာတော့ဘယ်လိုကြီးကြီးသွားပြီးမြတ်စွာဘုရားနေရာတောင်းတယ်ကာရကငါဒီမှာတ냐လောက်နေနေတယ်ဘယ်မိပူတဲ့ဌာနအကြ္ကြာရလို့ခေါ်တယ်အကြ္ကြာရ အဲ့ဒီအာဃာရပဲအဲ့ဒီကမိအာဃာရကအိမ်မှာမိအိမ်ဆိုတော့ဒီလိုမျိုးမိဆုံးတဲ့မိအိမ်ကိုအောင်းမယ်နေတယ်ဒီလိုမဟုတ်ဘူးဆိုတော့မိသားရဲ့အိမ်မိဘတွေဆိုပြီးတော့လက်ပြန်ရတယ်သမင်းထုတ်တဲ့မိဘတွေမဟုတ်ဘူးဒါကသူတို့မိဘတွေမိသားရပြီးတော့အိမ်လို့မိဘတွေအကြီးအကဲရှိတဲ့ပုဂ္ဂိုလ်ကမိဘ

ဟောအိမ်မှာမကြည့်ဘဲနဲ့ဘယ်လိုဝင်ပြီးမိကိုရလို့ပြင်ပြင်ဒီဘက်ကဓမ္မတူရောက်တဲ့သူကယူကြတာလေအဲ့တော့မိကိုဘယ်လိုဝင်ပြီးပြီးတော့ဓမ္မတူသားမလားတော့မဟုတ်သူများလိုပဲဒုတိယလောကမှာအညာဒီတော်မြင်ပြုပြီးတော့နေမလားပါရှိတဲ့ပုဂ္ဂိုလ်မိပါရမေးအဲအညာဒီတော်ကြီးရဲ့ဒီလောကမှာနေမယ်ဆိုလို့ရှိရင်ဒီနည်းနည်းကြည့်လိုက်တယ်တဲ့ဒီနည်းသုံးကြတော့ဘူးပေါ့လေ မိဘကဘုရားဝေဒဝဟန်ပြုပြီးနေရမယ်ဓမ္မတူပါမယ်တဲ့ဒါတော့ပြောလို့ဆိုတာအဲ့ဒီမျိုးကိုအားလိုက်တာကိုအမျိုးသေးတယ်ပေါ့လေပြီးပါရဲ့ကိုတော့ကထုံးတာပါအခုဓမ္မပြုနေရခြင်းတော့ငယ်ကနေပြီးတော့ပြတတ်တယ်ကကြောင်းသားကြောင်းသားပြီးတော့ဘုန်းကြီးကဒီမှာသာဓုတန်းကသင်းနောက်သင်ရိုးတဲ့ဘုန်းကြီးကိုသင်ရနေပြီးတော့ ဝါပြုတင်ကြတဲ့ရှင်ရင်ပြည်ပြည်ပြန်ပြီးတော့ဒီလောကများနေတယ်လည်းကိုယ်ကနေပြီးထွက်ပြီးတော့အဲတော့ရတယ်ဒီလိုနေကြတာပါပဲအဲဒီတော့လည်းပြုတင်တဲ့ပုဂ္ဂိုလ်ကဘုန်းကြီးတွေနဲ့ယဉ်ကြီးစာပေတွေနဲ့ယဉ်ကြီးပြီးတော့တရားပြဖြစ်ပြီးတော့ယဟန်ပြုကြအဲဘုန်းကြီးတွေလည်းအဲဒီကပါလာတာလည်းဒီလိုယဟန်ပြုလာတာယဟန်ဖြစ်တယ် အခုတော့အဲ့ဒီလိုတော့သိမကြည့်ဘူးကျောင်းသားလည်းမကြည့်ကိုရင်လည်းမကြည့်ရဟန်းလည်းသိမဖြစ်တော့ပါဘူးသိကြပြီဒီလိုရဟန်းတွေကြောက်ကုန်တော့မှအဲ့ဒီဥပဒေလာတာကမိရအဲ့ဒီမိကိုဒီကရကမိဒီကရကမိကိုမကြောက်ကြရအောင်နှိုးထားပြီးတော့ တော်ကိုအားထားရတဲ့ရတဲ့ရာကြီးတော်တို့မိပူတော်ကြအဲဒီနေရာမတရားဘူးအများလားဒီကောင်ကထွက်ပြီးနေရတာရှင်းလို့ပါတယ်ထွက်ပြရတခါပြန်ကြလို့ဒီအဲဒီမုံမုံမြတ်မြတ်ခေါ်ပတ်တော်ရတယ်ဒီပါလေထည့်ရတယ်ဒီပူတော်ကလည်းဟွန်းမိလို့တို့ဘဂဝါခေါ်တာပဲဘဂဝါတဲ့ဟိုဘုန်းကြီး ဗုဒ္ဓသာသနာတော်မှာပါဠိရတဲ့ဘဂဝါဆိုရင်ဘုရားပဲသူတို့လည်းဘုရားအနေနဲ့ဘဂဝါဘဂဝါအဲ့ဒီသူတွေလေးစားလိုက်တဲ့နင်းတဲ့အဲ့ဒီမိသားတဲ့အဲ့ဒီကိုအိဇာသာရအဲ့ဒီအာသာရနင်းတွေငယ်တုန်းကကျောင်းသားရွယ်တွေကသရာတော်တဲ့ရှင်အိဇာသာရအဲ့ဒီအာသာရဆိုဗာဏိစပုံကိုကြားတာပဲအဲ့ဒီနဲ့အာသာရတွေ့တဲ့အခါမှာ အဲဒီကပြရမယ်ဒီရပြပြီးတော့အဲခေါင်းရံနှလုံးစင်းနဲ့ကြရပြတာကြရอืมကြရကအာကလိုက်တော့ကြရပြတယ်ကြရကနှလုံးပြတော့ဒါတစ်လုံးနဲ့ပြရတယ်ပြထွက်တော့ခေါင်းရံရပင်တစ်လုံးနဲ့ခေါင်းရံရပင်ဖြစ်ပြီးအကြကာရဆိုပြီးတော့တန်ဒီအဲရုပ်ကဒီလိုပြရတာကိုဒါတွေသင်ရအဲဒီမှာအကြကာရမိရင်နဲ့မိရေတော့နဲ့ဆိုတော့ဘုန်းကြီးတို့က မသိရဘူးဘုရားမသိရတော့သူတို့သမင်းဆက်တဲ့မျိုးကိုအောင်မယ်အခုလည်းသူကသူတို့အောင်နေမှာပဲဒါသမင်းဆက်တဲ့မျိုးကိုခုန်သာသူကကျေတဲ့အမေရကြည့်ပြီးတော့ပူရတဲ့ဆရာမကြီးရဲ့သူကဆရာမကြီးအဲ့ဒါအဲ့ဒီမျိုးတွေထဲမှာမြတ်စွာဘုရားမျိုးတွေထဲမှာသညာသတင်းသုံးပါးတောင်းပါနဲ့သာတော်အားတဲ့ဘုံမလေးလေးရှင်နေတာကင်းမီးမီးမီးအိမ်မီးထားရအိမ် ခြေကြီးလွတ်တော်မှာပေါ့လေအဲဒီအိမ်မှာငါတညနေခြင်းနဲ့ဆိုတော့သာသနာရေးလူကြီးကပြောတယ်အာသမဏယံကြီးဆိုပြီးတော့ဒီလိုပြန်ရတယ်ကြီးဆိုတာအလေးတရားကြီးခေါ်တာလည်းသူကပြင်မှာပေါ့လေဒါပေမဲ့အမှန်ကတော့မြတ်စွာဘုရားကဒီလိုအသေးစိတ်ကြီးပြောတာလို့နေပါသေးတယ် အဲဒီဥရလကတော့ပြောတာတော့ကြီးမဲ့လက္ခဏာရှိပါရဲ့50 60စပါဥဒ္ဓမာရဲ့လို့သာတော့ကြီးကြီးနဲ့ဒီပါလေ90လောက်ရှိရင်ရှိပါလိမ့်မယ်အကြီးကြီးပါမြတ်စွာဘုရားဥဒ္ဓ30နဲ့6နှစ်ရှိသေးတာပဲဘုရားရှိခိုးတဝါရရတယ်35နှစ်ဘုရားရှိတယ်တဝါရတော့36နှစ်ငယ်ရေးရှိသေးတာပဲဘုရားလားအဲဒီလိုဆိုလို့ရှိရင်အဲဒီတဲ့ပုဂ္ဂိုလ်တွေက ဥစဉ်ကလေးတို့ကတော့ဒီလိုခေါ်ကြမှာပဲဒီတော့ဒါပေမဲ့တော့မဟာသမဏဆိုပြီးတော့မဟာကအကြီးတဲ့မြတ်တဲ့အိဗေရှိသမဏကယဟန်အဲယဟန်ကြီးဆိုပြီးတော့ဒီလိုပဲပါလာကြကြတယ်ယဟန်ကြီးဆိုတော့မြတ်စွာဘုရားကလည်းကြီးနေဘူးလို့ပါလို့လို့ဖြစ်အရေးကြီးကြီးတော့အပြင်ကြီးဆိုတဲ့အခါဆက်ထားတာများဒီလိုလဲဖြစ်ဖြစ်နေဖြစ်နိုင်တာမို့ဒါပေမဲ့တော့ဘုန်းကြီးတော်ကြတာကတော့ဒီပုဂ္ဂိုလ်ယဟန်ကြီးဘယ်နဲ့ပြန်နေ ယဟန်မြတ်လို့ပြန်နေတယ်မဟာမြတ်တယ်ဆိုတာဒါမှသူကအလေးမြတ်ကြည့်ပြီးတော့ခေါ်တယ်ဘုရားမြတ်စွာဘုရားအစွာကြီးကြီးရတာဟိုဒီရမိမိလေးကြီးတာပဲအဲမဟာသမဏညာညာတဲ့ငါမာရသည် မိဘအပြည့်တဲ့ကိုယ်ကြီးအိမ်ခွင့်ပြုရဝန်မလို့ပါဘူးသံဒုက္ခနာရတာကဒုက္ခဤမိဘရကိုယ်ကြီးအိမ်၌သံသံတော့သံတော့နာသောနဂါကြီးအတုရှိအဲဒီမှာကျမ်းသားနဲ့နဂါကြီးရှိနေတယ်တဲ့မူကြီးပေါ့ရှိနေတယ် ဒါကြောင့်သူကသဘောမတူဘူးလို့ပြောတာအဲဒီနေရာကြီးကပြင်ပြည့်ခဲ့နေမယ်တဲ့ဒုက္ခပြေးနေမယ်ညဇာတရားကပြောတယ်ငါကြတော့ငါတော့နေရာကြီးကမနစ်သက်တယ်နေပြင်းနေမှာပါပဲတဲ့ဒီမလို့လို့ပြင်ဖွင့်လာပြီွားပြောအာဒီမိတ်ကတော့ဝင်လို့ရပြီလို့ဆုံးပြပါလေအဲဒီနေရာကြီးကိုကြည့်လို့ရဆိုတယ်ပြေးတယ်ညဇာကလည်းအဲ့ဒါကအရေးကြီးလို့ သူတို့တကိုးပြောင်းလို့တကိုးမပြောင်းရင်ဒီတိုင်းတော့ဟောလို့ကတော့နားထောင်မှာမဟုတ်ဘူးယုံကြည်မှာမဟုတ်ဘူးသူတို့သူကလည်းသူတို့တော့သိတဲ့ဘောပြသူပြောင်းတယ်လို့ဘာသာတစ်ခုကဘာသာတစ်ခုကိုအယုံကြည်ရှိရအမှန်ဆုံးတာပဲပြောလို့ဟောလို့များမလွယ်ပါဘူးသူတို့ပြောလိုက်ရင်ဒီလိုကြည့်လို့ပြောရအောင်ပဲဘယ်ကြည့်လို့မှလည်းသူကလည်းသူပြောလိုက်နေတာမဟုတ်ဘူးလေလို့ဘာမှမဟုတ်တဲ့ဝါဒလည်းပဲကြောက်ပြောင်းပြောလို့ဖြစ်တာတဲ့အခုသမာဓိရဲ့အရှင်ဘုရားက တော်ရတောင်တွေမှာကိုယ်ဝယ်ပြီးနေတဲ့နတ်တွေကိုယ်ဝယ်နေတဲ့သူရှိတယ်ဒါမှသာမရှိဘုံမရှိဘုံကြီးမရှိအခိုင်အမာမရှိဒါပဲမဲ့လို့အဲသူတို့သွားပြီးတော့ဒီတရားစာရင်းမှာသွားဟောသူတို့သိတဲ့ဘောမကြဘူးလက်မခံနိုင်ဘူးသူကိုယ်ဝယ်နေတာသူတို့ဝေါ်ကြနေတာပဲဘုံမှာလေအဲဒါကမြတ်စွာဘုရားတကယ်ပြမလို့တကယ်ပြမှသိမှာမဟုတ်ဘူးအဲဒီအဲဒီမိသားရဲ့မိသားရဲ့ကိုယ်ကြီးအိမ်ကို တောင်းတာတောင်းတာဆင်းရဲဆင်းရဲမြတ်စွာဘုရားအရေးမိသားရဲ့ဂရီအိမ်သင်ရတဲ့နေရာတော်တော်တတ်တတ်ပြရှိမှာပါခုမင်းကျတဲ့မိဖို့မျိုးစင်တော့ဝင်းနေလို့ပဲကောင်းနေလို့သူကအဲတော်တော်ရတဲ့ဆရာဒီမှာနေရှင်အဲ့ဒီမြတ်စွာဘုရားဝင်ပြီးတော့နေတော့ငကားကမြင်းနဲ့ငကားကမြင်တော့ငါနေရလာပြီးတော့ကျဲဆိုပြီးငကားစိတ်ဖိုးမွေဆိုတာဒေါသကြီးသူညာတော့လို့ရှင် ဘုရားလာငွေတွေလည်းငွေရှိတဲ့နေရာသွားရင်ငွေရတဲ့နေရာမကြောက်လူတွေအနေနဲ့ပြုတတ်တယ်အဲဒါနဲ့ငါကအခိုးတွေဖြစ်တယ်ငါကအခိုးတွေဖြစ်တာမြတ်စွာဘုရားကလည်းပဲอืมဒီငါအသာအရင်ကြောအရေးဘာမှမရှိတော့သေးတယ်နဲ့သူတကယ်ကိုငါတကယ်နဲ့နှင်းနေရင်ကောင်းပါလေလို့စဉ်းစားပြီးတော့မြတ်စွာဘုရားလည်း တကိုးနဲ့အခိုးတွေပြိတ်တာတကိုးနဲ့အခိုးတွေပြလိုက်တော့ငကားတကိုးကတော့သတိတကိုးပဲမြတ်စွာဘုရားတကိုးကတော့ဇံဘိညာဉ်လာတဲ့တကိုးဆိုတော့အမှန်တရားအစွမ်းတတ်ပြီးရှိတာဘောရတကိုးလေးသွားမှုသွားတာဘောလို့သာအခိုးတွေကတော့မြတ်စွာဘုရားရဲ့အခိုးတွေကသွားမှုသွားငကားကမခံနိုင်စိတ်ဖြစ် ဒီလိုကအားမဖြစ်ပါဘူးဆိုမိပြန်နေပြလိုက်တယ်တဲ့မိညာနဲ့မိတော့ကိုပြောင်းလို့ခါတယ်ဟုတ်ရိုးရိုးကမွေတော့ဒီလိုလောက်တာမယ်မဟုတ်ဘူးသူကတကွေးကြည့်တဲ့ကမွေမို့ညဇာဘုရားကလည်းသူအသားအရေးတွေရိုးတွေစပြီးမထိခိုက်ကြည့်ပဲနဲ့နိုင်အောင်လို့မိပြန်နေလွှဲရတော့ဒီကုန်းကဖန်ဆင်းလိုက်တော့ညဇာဘုရားကမိရတယ်တပုံးတစ်ခါတည်းလောင်းလာအာဒါပေမဲ့တော့ တကယ်မြင်မြင်မဟုတ်လို့အိမ်မှာတော့လောင်မတော်ဘူးတော်ရရဲ့လို့သာအဲဒီမှာမိဘတွေကိုတခါလဲကြာပြီးတော့ဘိုးစားပြီးဆွဲအဆက်ပေါ်ဆောက်ပြီးတော့မိဘတွေလျံတက်နေအဲညာညာညာဦးရဆိုတော့ညာသာလည်းပြင်းတော့လက်သေးတွေကဝိုင်းပြီးတော့ကြည့်ရတယ်ဩရဟန်းမြတ်ရဟန်းမြတ်ဂေါရမရဟန်းမြတ် ရုပ်ကလေးကတတ်တယ်ပါပြီနဲ့ကိုယ်တော်လေးမိမိကြည့်ဆိုလေရုပ်ကလေးကတတ်တယ်ပါပြီနဲ့ဟိုအဲငကားကြီးရှိတယ်များသွားနေတော့ငကားကနှိမ့်ဆက်ခံရပြီဒုက္ခများတေချာတော့မှာပဲတဲ့ဒီတွေကတနာကြတွေကနေဝိုင်းကြည့်တယ်နောက်ဆုံးကြတော့ငကားတကူမရှိဘူးညဇာရီရတကူကနိုင်တော့အကျုံးပေးရအကျုံးပေးတော့မှအဲ့ဒါလူရောဖန်ဆင်းညဇာရီရကိုတော့ဟွန်း မြတ်စွာဘုရားမနဲ့တိုင်းကြတော့အဲ့ဒီငကားကိုသပိတ်တော့ထည့်လာတယ်ဆိုတာပဲဗဇရိအတိုင်းသပိတ်တော့ထည့်ရဆိုရင်တော့ငကားသိမ့်နေလို့ငယ်ငယ်ပဲဖြစ်နေသပိတ်ထဲဝင်တယ်ဆိုတော့ငယ်ငယ်ပဲဆိုတော့လေတကူနဲ့ထည့်လာတယ်ပြင်းပြင်းမှာဘူးကကြီးကြီးပြင်းနေတော့ဖြစ်ပါလိမ့်မယ်အဲသပိတ်တော့ထည့်လာဝိဒေထွက်လာပြီးတော့မနေ့တော့ရကြတော့ဟိုလာပြီးတော့မိတ်လည်းကြီးကြတော့သစ္စာတရားက ကြီးရိဝေလာသာသနာဆရာကြီးတို့လက်သေးဆရာကြီးတို့ဆရာဟောအင်းမာတဲ့သင်တို့ဒုက္ခပေးနေတဲ့ငကားတို့ဟောတကူမရှိတော့ဘူးတဲ့ငါဒီမှာငါတကူနဲ့အဖိတ်တောက်တဲ့တကူတွေကိုအောင်လာလုပ်ပြီးဆုံးမပြီးဆိုတော့မှအဲဒီဥရိဝေလာသာသနာရေသေးကြီးကသိအာဟောတာသူတို့ရဲ့ငွေကြီး ဘာမှတတ်နေအဲ့ဒီကမသွားဘူးမသွားဘူးအဲ့ဒီတော့သွားရင်သူနှိမ့်ချက်ဒုက္ခပြင်းလို့လို့မသွားဘူးအကုန်လုံးဘယ်သူမှမသွားရဘူးသိထားတယ်ဒီမှာအဲ့ဒါညဇာတိကဒီမသားကိုအစိတ်တမရှိတော့ဘူးတပိတ်သေးလို့ထွက်လာပြီးသူ့လည်းထုတ်ပြတာကိုမကြီးထုတ်ပြသူ့ကိုဘုရားရှင်တို့တွေမှာအဲ့ဒီတော့တပိတ်ကြီးနဲ့မူလေးထုတ်ပြကြတယ်ဒီကူလေးလောက်တာကဣဒသတ္တရာကျင်ဆိုအဲ့ဒီဘုရားလောက်ပြဆိုတာသူ့ကအဲဘုရားကသိအောင်ဟောတာ သိအောင်ဟောတော့ကြီးရဲရဲ့သူကအင်းရဟန်းတော်ရမစိတ်တကိုးကြီးတာပဲဒီအမှန်တကိုးကြီးတဲ့ငကားတော်မှာစိတ်တိုက်ကျင်းသွားအောင်သူတကိုးနဲ့ရှင်ရင်းဆုံးမနိုင်တယ်စိတ်တကိုးကြီးတာပဲဒါပေမဲ့လို့ငါတို့တွေကဉာဏ်မဟုတ်သေးဘူးသူကဒီလိုအောင်းနေတယ်လို့ငါတို့လည်းဉာဏ်မဟုတ်သေးတာတစ်ခုပဲ တကူကတော့သူကြီးနေတယ်ဆိုပြီးတော့ဒီလိုရှင်းရတာပေါ့။ဒါကူကကိုတော့ယန္တာရှင်းတယ်သူကအဲသူတို့ယူဝါဒတယ်သူတို့ယန္တာရှင်းတယ်အခုလည်းအမြတ်ပါရှိတယ်အရဟတ်ဒီလိုအဝိမုဒ္ဒမိကန္တာတွေရှိတယ်သူတို့အရဟတ်တွေရှင်းလာတယ်သူကဘုန်းကြီးတို့ဒီလိုသင်္ဃာဝတ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒါတွေအရဟတ်ဖြစ်ဖို့ဝေးတယ်သူတို့နည်းနဲ့ဆိုလို့ရှိရင်တော့မပြည့်နိုင်ဘူးသူကသူကအဝိမုဒ္ဒကကျူတာအဲဒီလိုပဲ သူတို့နည်းနဲ့သူတို့ကျင့်လို့တို့တော့အရဟတ်ဖြစ်နေပြီဉာဏ်နာဖြစ်နေပြီလို့ယူဆထားတော့သင်္ဘောရမတကယ်တော့ပြီးပါရဲ့ဒီလိုဉာဏ်နာတော့ဖြစ်သေးဘူးဉာဏ်နာမဖြစ်တဲ့တစ်ခုပဲသူတို့အောင်းမိတယ်ဒါပေမဲ့လို့ကျင်ရတဲ့အတွက်သူကသွန်းတော်ဖိတ်တယ်အဲမဟာသမဏမြတ်ရှားများတဲ့ဘယ်မှမတော်ပါနဲ့တော့တဲ့ဒီမှာပဲသင်သုံးပါတဲ့ နေ့စဉ်ဆုံးသူကတောင်းယူရပေါ့လေဆုံးဆိုင်တယ်သူကသူကဘုန်းကြီးတော်ကိုသူကဓမ္မတွေကြီးနေ့စဉ်သူကဆုံးကပ်ပါမယ်ဆိုတော့မြတ်စွာဘုရားလည်းဒါလိုရင်လို့ပဲစားတယ်မှာတကိုးပြစားကြောင်မယ်သူဆုံးစားခြင်းလို့တော့မဟုတ်ပါဘူးသူကျွတ်အောင်မဟုတ်တစ်ပြေးပြေးမှသူကကျွတ်အောင်အဲဒါမြတ်စွာဘုရားလည်းလက်ခံပြီးတော့နောက်တကိုးတွေကြားတာကြီးတော့အများကြီးပါပဲခါကြီးကြီးပြောရမယ်တကိုးတွေအကုန်ပြောနေလို့ရှိရင်ပြီးမှပေါ့ခွင်းနေအောင်လားအာရိတ္တတို့ခေါ်ရမှာလို့ရင်က

ဒါမျိုးစွာပြသည်လာတဲ့ကံနဲ့ဆိုပြအလိုတော်ရအဲဆင်းရဲဌာနရုပ်တွေခံစင်းပြီးတော့အယောင်ဝါရီနဲ့လာကြတယ်။အဲဒါညဆိုတော့မြတ်စွာဘုရားတန်လာမိဘကြီးလေးခုလိုမြတ်စွာဘုရားအနိဗ္ဗာန်မှာလဲဝင်းဝင်းလက်လက်ညမြင်ရတာကိုဟိုတုန်းကတော့အခုလိုတရားပြတာမိတော့ဘာလို့မရှိတော့ စူးစမ်းတာပေါ့လေအခုနေဆိုလို့ကျင်လာပြီးတော့မြင်တယ်တရားပြတာမိတွေနဲ့ထွန်းထားလေသလားဒီလိုအောင်းမိရင်အောင်းမိမှာသူကအဲ့ဒါနောက်တစ်နေ့ကျတော့ဆုံးဆုံးပုံလေးကြလာတဲ့အခါသေသေးကြီးကမဲတယ်ညာဥပါတဲ့အရှင်ဘောရမကြီးဝင်းဝင်းကြီးလေးခုမိဘုံကြီးတွေလိုပဲတွေ့ရတယ်အဲ့ဒါဘာလို့လဲဒါသတိမာယနာတွေဆိုတာသူတို့ပဲ အဲသူတို့သုံးမဩဝါဒလာပြီးတော့ခံရတယ်တဲ့မြတ်စွာဘုရားပြောတော့အောင်ပါသူတို့မှရင်နာကြီးတွေတော့မသူတို့ဒီလာပြီးတော့အဲသင်္ကောရမဒီလာပြီးတော့ခါစားကြတယ်ယူတွေကြတယ်တဲ့သကိုးကြီးတာပဲသူတို့ဒီမှာသူတို့မှရင်မပြောနေတာဘာမှမလာတဲ့ဟာကိုယူကစိုးတဲ့မလာပါလဲမလာဆိုတော့သူတို့မှရင်နာမကြီးတွေတော့လာတယ်ဆိုတော့သူကနှမ်းကောအော်ဒါပေမဲ့ငါလိုရဟနာတော့မဖြစ်သေးဘူး လိုတော့အောင်းမေးလာပဲနောက်တကနောက်တစ်နေ့ကျတော့တရားမင်းလာတဲ့နောက်တစ်နေ့ကျတော့ဇမလာတဲ့အဲ့ဒါတွေမေးတော့အဲ့ဒီလိုပဲတကူကြည့်တာပဲတရားတောင်လာရတယ်ဇမတောင်လာရတယ်ငါတို့လိုရဟနာမရှိသေးတာတခုပဲဆိုပြီးတော့ဒီလိုအောင်းမေးနောက်တစ်နေ့တော့ပုံနာဆိုရက်ဇမတယောက် သူဆုံးတော့အဝန်းနဲ့ပြစ်ပတ်ပြီးတော့အလောင်းကိုဒီတိုင်းပြစ်ထားတာပဲဟိုတုန်းကလူထုံးစံနဲ့ပြန်တူပါတယ်သူကမိသိမျိုးသားထုံးစံနဲ့ပြန်တူတယ်ကြီးညှောတာလည်းရှိအမြင်မျိုးကလည်းရှိအမြင်မျိုးရှိပုံရပါတိုင်းပြစ်ထားတာလည်းရှိတော့ဒီတိုင်းပြစ်ထားတော့အဝန်းနဲ့အဲဒီမှာဒီမှာတော့ဝိနည်းလကဝိဘုဘကဇာတံဆိုတဲ့ အာတုဘသမထာနဲ့မှလာတဲ့အတိုင်းဒီကသုံးရက်လေးရက်ကျော်လွန်တဲ့ခါကာလကျတော့ခုပွားရောင်ပြီးတော့ဒီရောင်တဲ့သူတွေတော်ကြီးဖြစ်ယုံမဲတဲ့ရုပ်ပြစင်းတဲ့ကောင်းကြီးဖြစ်ဒီတွေတွေတွေဆိုဆိုရိုးနေတဲ့ဒီကောင်းကြီးဖြစ်အဲပိုးလိုက်တဲ့တရားရောနဲ့ပိုးလိုက်တဲ့ဒီလိုလုံးပြည့်ပြီးတော့နေတဲ့အကောင်းကြီးဖြစ်အခုတော့ပိုးလိုက်တဲ့ဒီလိုလုံးပြည့်နေတဲ့အချိန်ရောက် အဲဒီမှာမြတ်စွာဘုရားကပန္တုသင်္ကန်းကောက်တော်မူတယ်ပန္တုဆိုတာသူတော်ကအသုံးမကျလဲဆွန့်ပြစ်ထားတဲ့ဟာတွေကအကုန်လုံးပန္တုခေါ်တာပါပဲအသုံးမကျတော့အမြင့်ကြီးတွေကလည်းတုတ်ပြီးတော့ပြစ်ထားအောင်းသွားလို့ပြစ်ထားအဲဒါတွေကပန္တုတွေခေါ်တယ်လားအောက်ယူနိုင်တယ်အရှင်မရှိတာပန္တုခေါ်တာပဲဒါကြတော့ပြစ်ကြိုက်တော့ နွားစားလို့စားကြည့်ရင်အဝတ်မှာဖြည့်ပြတ်သွားလို့ရှိရင်မင်္ဂလာမရှိဘူးဆိုပြီးတော့ဒီလိုပါလဲဆုံးပြကြတယ်မင်္ဂလာမရှိတဲ့အဝတ်ဝတ်လို့ရှိရင်ဒုက္ခရောက်တတ်တယ်လို့ဒါလည်းယူဆကြတာပေါ့အနိယယူဆပါလို့ဗမာကတော့ဒီလောက်တော့သရဏတဲရှိဖို့မရပါဘူးသူတို့လည်းရှိရင်ရှိမှလည်းနည်းနည်းပါးပါးရှိရင်လည်းရှိပါလိမ့်မယ်အဲဒီလိုပါလေအမင်္ဂလာဝိတ္တိဆုံးပြတို့ သုဒ္ဓံလိုက်ကိုဒီသုဒ္ဓံကပြန်လာအဲ့ဒီဝတ်တော်ကိုကိုတတ်နေတဲ့ပုဂ္ဂိုလ်ကမိုးတော်မသုံးတော်မင်္ဂလာမရှိဘူးဆိုပြီးဆုံးပြီးဒီလိုလည်းရှိပါနည်းနည်းပေါ့အဲ့ဒီပါလေအရှင်မရှိတဲ့ဥစ္စာတွေကောက်ယူနိုင်တဲ့အခုကတော့ဒီတွေကောင်ပြစ်ပတ်ပြီးတော့ပြစ်ထားတာသုဒ္ဓံသုဒ္ဓံပြစ်တာအဲဒီအဝိထေကမြတ်စွာဘုရားကောက်ယူတယ်တဲ့ဘုရားသင်္ဃာကောက်ယူတော်မူသည် ကိုဒီလောက်ရှိတယ်ပိုးလောက်တယ်အသာသိခါပြီးတော့ပုံနာဆိုတဲ့ကျွန်မရဲ့ကိုယ်မှာရစ်ပတ်တာအခုကလာနေလဲခေါ်ရင်သမိန်တို့ခေါ်ရမှာမသိပါဘူးလို့ဆုံးနေတယ်ဆိုသာရီဟိုမှာတော့သာရီဆုံးတယ်ဒူဒူပါမျိုးသမီးတွေဝတ်တော့ဒါဒူဒူပါပဲလို့ကအဲ့ဒါမြတ်စွာဘုရားသင်္ကန်းဖြစ်နေဝိဇ္ဇာကောက်ယူတာပန်းသူသင်္ကန်းကောက်တာอืม တော်တော်အောင်ဝဲရကောင်းတယ်။ဘာကြီးမင်းမျိုးကသိတ္တမင်းသားမရှိရင်ခံစားပြီးတော့ထွက်လာတာကဟိုဘုရားကြီးရဲ့နောက်ဒီလိုကောင်ဒီလိုကောင်မှလည်းအမျိုးသမီးမိန်းမမိန်းမမှလည်းတာမမူကျွန်မအဲဒီကျွန်မရဲ့ကိုမအလောင်းမှာရစ်ပါပြီးပြည့်ထတာပိုးလိုက်ပြီးတဲ့ဒီလိုဝတ်ခြင်းသူများကကောက်သေးတော့မှဝတ်ခြင်းမှမဟုတ်ပါဘူး ကျောင်းတော်ရှင်ကိုကြော်ပြီးတော့ကောင်းမြမမဟုတ်ဘူးခုကလာခွန်ကြီးတွေကြွားပြီးရင်လက်ခံမယ်မထင်ပါဘူးခုနေကထိုးရမှာပြီးတော့တစ်သေးကြောက်တာလည်းဒီလိုမျိုးသိတာနဲ့တစ်သေးလည်းကြောက်မှဒီဝုတ်ကိုဝုတ်ကိုရနာနာထားမှမဟုတ်ကြောက်မှတော့လက်ကြရအဲဒီအလောင်းကောင်းလည်းကြာချင်းစိတ်စိတ်ချင်းမရှိပိုးတော့ဒီလည်းကြာချင်းစိတ်စိတ်ချင်းမရှိရေသမီးဝုတ်ကိုပြီးတော့လည်းမိစ္ဆာကြီးကြာချင်းစိတ်စိတ်ချင်းမရှိအဲဒီစိတ်စိတ်ချင်းမရှိဘဲနဲ့ အဲဒီပုံနာရဲ့အလောင်းကောင်ရွတ်ပတ်ထားတဲ့အဝတ်တွေကိုပန်းသူသင်္ကန်းကောက်ယူတော်မူသည်ကောက်ယူပြီးတော့သင်္ကန်းချင်းနဲ့ဝေးတာပဲပုံနာရဲ့ကဲဒီလိုရတော့တယ်ကဲအဲဒီမြတ်စွာဘုရားဒီကြောင်လူကြီးနေကြတော့อืม မြတ်စွာဘုရားသည်ဥရဝေလာတော်ရ၌ဥရဝေလာကသဘာမှုရှိတော်ရသောတော်ကိုသိသိကြံရင်တောင်းနေခြင်းကာလ၌ပုံနာမီတော်ကျွမ်းမ၏အလောင်းမှာ ဝိုးအထေကိုပန်းတော်ကိုဖြစ်ဖြင့်ကောက်ယူတော်မူ၍သင်္ကန်းပြုပါဝိယုံသုံးတော်တော်မူလေသည်ဤသောပန်းတော်ကိုသင်္ကန်းကောက်တော်မူတော်မြတ်စွာဘုရားသောသတိတော်သည် ရေမြံသောလက်အုံမော၍ဒီခေပါဤမြတ်စွာဘုရားသိကြီးမျိုးရကောင်းတယ်အဲဥပါလာမင်္ဂလာမရှိမင်္ဂလာအမင်္ဂလာတွေပါလေအလကားတွေပါပဲမြတ်စွာဘုရားကြည့်ပါလားဘုံနာနေတဲ့ဂျုံမအလောင်းကကိုလောက်ပြီး ကြွရနေနေတဲ့အဝတ်อืมညင်တော်ညင်ကြမကောင်းပါဘူးယုံတဲ့ပုဂ္ဂိုလ်ဆိုတော့ကျင်သက်သာပြားမှာယုံကြသက်သက်ချင်းမရှိဘူးအဲအဲဒီအဝတ်ကိုကောက်ယူပြီးတော့တဲ့ပန်းကိုကောက်ပြီးတော့ငင်္ဂန်းပြူတယ်တဲ့ငင်္ဂန်းပြူပါနေမှာအဲဒီငင်္ဂန်းကျော်ဝရစဉ်းစားတော့ရေကမရှိတော့ရေကဖန်ဆင်းပေးတယ်อืมရေကကျော်တယ်ဘုရားကိုယ်တော်ကျော်ပြီးတော့ကြောက် သူ့ဇေဝကြံပြီးတော့ကြောက်ပြားအဲပြီးတော့အဝတ်ညစ်စရာอืมဒီစစ်ပင်ကဂိုင်းခရက်ပင်ဂိုင်းအဲဒီမှာလည်းရှင်ပြအောင်လို့စအတိုင်းမဟုတ်ဘဲနဲ့စစ်ပင်ကလည်းကိုင်းနေတယ်ပြီးတော့ကြောက်ပြားအဝတ်လမ်းမှုအဲဒါတွေလည်းဖန်ဆင်းပြီးတော့နာကဖန်ဆင်းပြီးတော့ပေးကြာမင်းကဖန်ဆင်းပြီးအဲဒီဟာတွေလည်းပါပါတယ်အဲဒါတွေအကြောင်းပြုပြီးတော့ ဝိဝေလာကသဘာကျင့်မြတ်စွာဘုရားဆွမ်းစားပါပင်တဲ့အခါမှာဒါတွေအထူးတွေတွေ့တာကိုယင်းနေ့ကဒါတွေကြည့်သေးဘူးနာရေကလည်းမကြည့်ဘူးဘယ်နည်းရေကဖြစ်ဒီနာမှာကြောက်တုံးကြီးရှိဘူးကြောက်တုံးကြီးရှင်းတယ်ဒီသိမင်းကြီးလည်းရင်းကဆောင်းကြောက်ဘူးဆိုင်းဆိုင်ကြီးပဲနဲ့ပြည့်အဲဒီမှာလည်းကြောက်ဖြာခြင်းမရှိဘူးကိုကြောက်ဖြာကြီးလည်းရှိနေတယ်ဆိုတော့မှဒါတွေပါတော့ဆိုတော့ဒါသူသံသူသင်္ကန်းကောက်တဲ့အကြောင်းအဲဒီနာကကြာမင်းကဖန်ဆင်းပေးတဲ့အကြောင်းကိုကြောက်ပြီးတော့ပြောတော့ဩမြတ်စွာဘုရားအဲရှင်ဘောရမ တကယ်တော့ကြီးတော်မူပါလေပြီတဲ့ငါတို့ယဟနာမရှိသေးတာတခုပဲဒီလိုအောင်မယ်အဲဒီရုပ်တွေကမိပူရလည်းရုပ်တွေဆိုတာမိမိုးနေနေတယ်သူတို့မိထဲရတာဝေဆင်းနေပါလေထဲရဒီနေ့တော့အခါမှာမိသူ့ကိုဆွဲတော့ပြင်းတာမကွဲဘူး ဒါပြင်900အသီးသီးကိုသူခုနှစ်ခွဲရတာ900လုံးမခွဲ900လုံးမခွဲတော့သူတို့အောင်းနေတယ်ဒီခုနှစ်ကခါတိုင်းဆွဲလို့ပြောရတယ်ဒီနေ့မပြောဘူးဘယ်လိုမှဆွဲလို့မပြောဘူးဒါတော့သူသင်္ဘောရမှာယာနီတကယ်ဒီမှာတဲ့ဒီလိုခါလို့ဒီမှာသူသွားပြီးတောင်းပါအောင်မဖြစ်ပါနဲ့လည်းသင်ဆွဲလို့မရဘူးဆိုပြီးတော့အဲဒီတော့တောင်းပါတယ်သင်မပြောဘူးသင်ဟာကြီးသင်ကိုယ်ကပုဂ္ဂိုလ်အောင် ကွဲဝင်လားဟာကွဲဝင်တဲ့တိုင်းကွဲပြီဆိုတဲ့သာဗျာအမင်းပေးတဲ့ရှင်ကြီးအလိုလိုကွဲတာကိုခွဲရတာရှင်ကြီးကွဲတယ်။อืมอืมအဲ့ဒါမှအော်အော်ကြအဲဒီရှင်ကြီးနဲ့မိခဲမိခဲရတော့လဲ အဲဒီမိရမှုတယ်မရပြန်မတောက်ပြန်အဲဒီမှာလည်းသွားပြောမိရတောက်သေးဆိုတောက်သွားမဟာမတင်းကမလဲအခုလိုလိုတောက်တောင်းနေတဲ့မိရကငင်းနေကြတော့လည်းငင်းနေမရပဲဖြစ်အဲဒီမှာလည်းသွားပြီးတော့တောက်တော့ငင်းစီအမိသေးတယ်ငင်းဒီလိုလုံးတိုင်းမှာသိနေကြတာလည်းသာတော့အဲ့ဒါကိုကြောင်းပြပြီးတော့လည်း မကြကြကြည်ညိုကြပါလေအံဝဲကြပါလေဒါကြောင့်ငါတို့လည်းငါတို့လည်းဉာဏ်နာမရှိသေးဘူးဒီလိုတော့အောင်းမယ်လေတော့ဟွန်းဒီလိုကမှာတော့ဒီလိုပြင်ရတယ်ဒီလိုကြဒီရဲ့အဒီမှာရာဇလာရာဇလာဖြစ်တာလည်းလည်းရာဇလာလည်းဖြစ်ပါလိမ့်မယ်အေးရဲ့ န္တရသတ္တဆိုတာသဘူရဲသဘူရဲအဲတပေါင်းကတပေါင်းကမှာအန္တရသတ္တအန္တရသတ္တကသုံးသုံးဌာနကြီးသာဘူရဲမှာသူသင်ကြားနေတာတော့နောက်သုံးဌာနတစ်ခုသင်ကြားနေသူကတော့အဲ့ဒီလာတော့မဟုတ်ဘူးကွာသဘူရဲတော့ဆဲတယ်ဆိုပြာကလာဖြစ်မှာသဘူရဲတော့ကြတော့ရာဇေရောက်နေပါဘူး ရတယ်ငရောပြားလို့လည်းအဲဒီမှာရေစင်ရတာကိုအေးတဲ့ခါမှာရေစင်ရတယ်ပြီးတဲ့ခါမှာမူးလုံရနေလန်းရတယ်ပြီးလို့တာမဖြစ်အောင်လို့ကျင့်တာလေသူတို့ကျင့်တာလေတို့အခုဒီလိုရှိတာပါပဲဒီညမှာကျင့်နေရတယ်ကိုပင်မောင်းအောင်ကျင့်တယ်အတ္တကြီးနဲ့မထတော့တာဒါတွေပြောတာကိုပင်မောင်းအောင်ကျင့်တယ် ကိုယ်ပင်မလို့ရှိရင်အဲဒီပင်မနေတဲ့အချိန်မှာဒါကစိတ်ကိုမရှိဘူးလေလို့ဒီလိုကြောင်းနေလို့ရှိရင်တော့ဒါကစိတ်တွေလောဘတွေဒါကတတ်မဲ့တဲ့စိတ်တွေဒါကဆိုတော့ကာမရာဂတွေတော့ကာမအယုန်နဲ့စပ်ပြီးတော့အဲဝိပါကအယုန်နဲ့စပ်ပြီးတော့ရာဂတွေဆက်ဖြစ်တတ်တယ်ဆန္ဒနေတဲ့ကံဖြစ်လာတယ်အဲပင်မနေတဲ့ခါကျတော့မဖြစ်ဘူးကပင်မနေမှာတော့ပဲဖြစ်တော့မလို့နေမကောင်းတဲ့ခါကျဘာမှမဖြစ်ဘူး အဲဒါကတော့ပြန်မအောင်လို့အားထုတ်ရတာကိုဒီဟာကိုလည်းဒီလိုက်နေတဲ့အခါမိကုံမိကုံနေလားအဲဒါသူအိုက်ပြန်မနေတော့ပဲຢာကဖြစ်နေတော့မလို့အဲဒါຢာကငင်းနေပြီသူတို့ကဒီလိုလုပ်တယ်သူတို့သမထနဲ့ဝိပဿနာနဲ့မဟုတ်ဘူးသူကအကျမ်းစားလို့ အေးရရာဒီဥရိကရေစုံနေအေးအေးရရာဒီဥရိသူ့လိုလိုအေးနေတယ်တန်းနေရေစုံလိုက်တော့စိတ်ခက်ခက်တုံးနေတာပဲဘယ်ရာရာဖြစ်နေတော့မလို့အဲ့ဒါတွေကကောင်းတဲ့ပြင့်မှတ်ပြီးသိညာတာအဲ့ဒါကိုအတ္တကြီးနေတာတွေကကိုယ်ပင်မအောင်ကျင့်တာတဲ့အဲ့ဒီရေစုံရတော့ရေစုံရတော့တက်လာတဲ့အခါအမှန်အေးတော့မိတုံနေတာပေါ့အဲမိတုံနေတဲ့အခါလွယ်တကူမိတုံရတော့မြတ်စွာဘုရား အဲဒီဒီလို900အတွက်မိဘ900ဖန်ဆင်းပြီးတော့ထားရဲတဲ့အသင့်ပေါ်တယ်မိမိခဲ့ပြီးတော့မိမိနေပြီးတော့သူတို့တက်လာတာနဲ့ဟိုမှာမိတွေကတောက်ပြီးတော့ခါရဲမိနေနေကအသင်နဲ့ရအဲဒါတွေမြင်ရပြရတော့လေဩရန်ကောတော့မှဖန်ဆင်းတာပဲတကူသိကြည့်တာပဲမိမိဘိုလ်တွေကအဲလိုလိုဖြစ်သိမြင်ကြတာမြင်ကြ ဒါပေမဲ့ငါတို့လိုရဟနာတော့မဟုတ်သေးဘူးအဲ့ဒီလိုတော့စဉ်းစားရတာဒီနေ့ကအခါမှာတော့အင်္ဂါတိုင်းမကရာတိုင်းမကရာတိုင်းဆိုတာကြာပြောနေအင်္ဂါတိုင်းဆိုတာကတော့ဝင်္ဂါတို့အင်္ဂါတို့ကဘင်္ဂလားနယ်နဲ့စပ်ပါတယ်ရှင်နာပိုင်းကအဲဒီကနှစ်ဌာနကနေပြီးတော့ သူတို့ကသာသနာကြီးကိုယ်ကိုမြင်တာပဲအဲဒီကသာသနာ့ဘာမှလည်းဆရာအနေနဲ့အဲဒီကပဝင်းဉာဏ်နဲ့ပြီးတော့ဒီနယ်လုံးမှာကိုယ်ရရဒီကိုယ်ကနေအဲအဲဒီပဝင်းဉာဏ်အင်္ဂါတိုင်းမဂ္ဂရာတိုင်းကရှိရရွာတွေမြို့တွေကလူအကုန်လုံးတော့အိမ်ဆောင်တော့ဆံပြီးတော့အကုန်လုံးလာပြီးတော့ပြည်စေတဲ့ကြဲကြတယ်နေပြေးကြမိုးကြစားကြတောက်ကြပေါ့အဲဒီမျိုးဖြစ်နေတော့ ဝိရိယလကတော့ရေကြီးစဉ်းစားတယ်ဒီကနေ့မကွနာကြလို့ရှင်တော့ငါတရားဓမ္မတွေဒါလည်းမယ်အဲဒီတရားဓမ္မတွေဒါတဲ့အခါကလာယဟန်ကောရမကဒီမျိုးကကောင်းပါပြီနဲ့ဒီလိုကလည်းဒီမျိုးကကောင်းဟုတ်လားလားငါဒီမျိုးမှမဟုတ်တော့ဘူးတရားဓမ္မတွေဆုံးချင်းကုန်မယ်သူစဉ်းစားတာလို့စဉ်းစားမယ်ဆိုရင်စဉ်းစားကြည့်ရအောင်အတူပဲကြွားနေတာဟုတ် ရုပ်ဝေခြင်းကလည်းကြွားရဲတကိုးပြလိုက်မယ်ဆိုတော့တကိုးပြဒုတိယကြောက်တယ်သုကာလမဟုတ်တာတောင်မှအဲလုံရှိပြီးတော့ပြောတာလေတောင်မှဒုတိယကြောက်ကြောက်သေးတာသုကံဆရာတွေဘာတွေကဘာလို့လို့ညာလို့လို့ပြောအဲဒုတိယသိတဲ့ဘောကြတယ်တကိုးညာသိတဲ့ဘောကြတယ်တကိုးမနဲ့ပြလို့ရှင်ဒီပါတော့မဟုတ်ဘူးအဲတော့ရံဃာရမတွေကြတယ်လို့ငါတရားရမတွေသူကြည့်ရုံနဲ့ငါးငါးကြည့်ဒါကြမှာမဟုတ်ဘူးဒီတော့ လက်ပြင်ကတည်းကတော့သိနေညာငေါရမှာအပြီးဆုံးသားမကြပဲနဲ့တခြားကြွသုံးမဟုတ်ဒီမကြပဲနဲ့နေကောင်းပါရဲ့နေရင်တော့ကောင်းပါရဲ့ဒါပေမဲ့လို့အာနာတို့ရေတွေတို့ဒီလိုတော့မလာရနဲ့တော့မကြောက်မသိတော့မပိတ်ဘူးခါရင်တော့လာမကြလာရင်တော့ဆရာမှလည်းသူကရေလိုမှုလေးစားမှုတော့သိရတယ်သူကပိတ်တော့မပိတ်ဘူးသူကအတိတ်ပုဂ္ဂိုလ်ကပိတ်ကိုပိတ်ထားမှာဒီကနေ့ပြတော့မကြပါနဲ့ဆရာဟုတ်ဒီလိုပိတ်ချတဲ့ပုဂ္ဂိုလ် အဲ့လိုကြည့်အောင်လည်းသူကမကြောက်ဘူးသူတော်ပါသေးတယ်သူကငါ့ဘာရကသူ့အကြောင်းကိုအများအားသိရလို့ပြင်လာပဲသူဒီလိုကြည့်လို့ရှိမှပြီးတော့ငါ့ဘာရမကြောက်ပါဘူးဒီနေ့ဥပ္ပရာဂုရုကျွန်းဆိုပြီးဒါတွေကလည်းရေးဘုန်းကြီးတွေကတော့ဥပ္ပကုရလည်းသိသာမပေးကြပါဘူး။နေရာကြရဆိုရင်လည်းပြီးမှာပါပဲဒီကနေရာတွေနဲ့ဆိုရဆုံးမှာသွား။ဘယ်နေရာသွားတော့ဆုံးရမှာပါဥပ္ပကုကြီးတဲ့ဇာထဲမှာအသားပေးပြီးပြီးရေးတာလည်းတွေ့ရ။ဟွန်း အဲဒါသတ္တမူရသွားပြီးတော့မြတ်စွာဘုရားဆုံးခံပြီးတော့ဘုံမေးနည်းမသွားဘူးနောက်တစ်နေ့ကျမှသွားတယ်နောက်တစ်နေ့သွားတော့ဟိုလာကတော့ရေသေးကြီးကပြောတယ်လောကဝုအနေအားဖြင့်ပေါ်တယ်လောကဝုဆိုတာလောကဝုကနေပြီးလောကုဆိုတာဖြစ်လာတော့လောကုကောင်းတယ်ဆိုတာဒီဥစ္စာတွေပဲဘယ်နဲ့ပြောတယ်လဲမဟာဓမ္မနယဟန်များတဲ့ရှင်ဘောရမယဟန်များမနေ့ကမှသူ ဓမ္မတရားဓမ္မတွေလာကြသူကြတမ်းကြတွေးကြမွေးကြသာဝတ္တစာရီပေါ်တယ်သင်္ဃောရမအတွက်လည်းအဲသာဝတ္တစာရီကောင်းနေတယ်မှာအစ်ပြင်ထားတာပဲပြင်ထားတာတော့ဟုတ်တော့ဟုတ်တယ်လိမ္မာတော့မဟုတ်ဘူးပြင်လာရင်တော့ကြိုက်ရမှာအစ်ပြင်ထားတာပဲအဲဒီတော့သင်္ဃောရမမလေးကမကြွလာဘူးဘယ်ကြွလာတော့ညစာရီရတယ်သင်ကဒီလိုသိရတယ်မို့လားတကယ်လို့သိရတော့ရဟန်းတော်မှာ ဒီမလာတော့နေကောင်းပါပဲဒီစဉ်းစားတယ်မလားအဲ့ဒါစဉ်းစားရတဲ့အတွက်ငါမလာပဲနေတာဒီပညာသွားပြီးဆုံးခံပြီးတော့ကုန်ဝေးတယ်ဆိုတော့ဟုတ်ပါဘူးရှင်ဘောရမတကူသိကြည့်တာမညာသိတယ်လည်းသိနေတာဆိုတကူကသိကြည့်တယ်မညာသိတယ်တော့သိနေတာပဲဒါပေမဲ့ငါလိုညာနာတော့ဖြစ်သေးဘူးဒီအောင်လို့ဆိုတော့ဆက်တော့မဆက်ဘူးအဲ့ဒီလိုလို့ နောက်တစ်မျိုးကအခါလာမိုးခါမဲ့မိုးကြီးရတယ်တဲ့။ဆောင်းနေဆောင်မိုးဆက်ရွာခဲ့ပါတယ်။ဒါပေမဲ့လည်းအခါပြန်တော့ရွာတာ။မိုးပြကြီးကြရတဲ့ဟိုမှာတောင်းမိုးတောင်းမိုးကြတယ်နဲ့ရောက်နေတာလေဆိုတော့နောက်ဆက်ရောက်နေတဲ့နေရာကနည်းနည်းကြောင်းကြတယ်နေရာ။အဲရေရတဲ့ခါတော့ဘယ်လိုလဲဆင်းတယ်။အခုလူကြီးတွေဆိုတော့ဒီလိုဟာတွေပဲ။လူကြီးတော့နေရာထဲမှာလည်းလူကြီးတွေဗမာပြည်မှာလည်းတော်ကြ။ မိုးကုတ်မှာတော့လူကြီးကြီးတဲ့ကြာဒီလိုဟာတွေပဲတောင်မောကြီးတွေလိမ့်ကျင်လာတော့အမကြီးတွေများတော့တောင်းမို့ကုန်လာအဲဒီရေရာဆောင်းနဲ့လိမ့်လာတော့မြတ်စွာဘုရားကတော့ဘုံတကယ်နဲ့ရေတွေကိုမြတ်စွာဘုရားကပေါင်းနေကြရေကုန်လာရအောင်မိုးမရရအောင်မိုးတစ်ပေါက်မှမကြဘူးရေမကြဘူးအဲဒီမှာရေမရှိဘူးမိုးမရှိဘူးမြေကောင်းကောင်းကောင်းရကောင်းရပြီးတဲ့မြေကောင်းကောင်း၆၆အဲဒီလိုနေတာပေါ့ ရေတို့တွေကတော့သိနေမြတ်စွာဘုရားကဒီလိုဂုံနဲ့ကြည်ရဲလို့ပါတော့မှာဒုက္ခဖြစ်တော့မှာသူကလေရင်းနဲ့လာကြတယ်တရားကိုစေစေရေးလာလို့ဆိုပေါ်လေသူကလေရင်းနဲ့လာကြတယ်စေရင်းလာကြတော့မြတ်စွာဘုရားကမှဒီနဲ့ကြောက်ဖုံးထဒီနဲ့ကြောက်อืมဒါရဟန်းရောတော့မှဟုတ်ရတာဟုတ်ပါရဲ့ဟုတ်ကဲ့အဲ့ဒါကဘုရားကဒီဒီဒီပါဠိတော့ပါသွားမှုသူတို့လာပြီးတော့ဒီမှာကဲဆုံးမလို့လာကြတယ် ကြပါဆိုတော့မြတ်စွာဘုရားတဘိုးနဲ့သူပြေပေါ်တက်ပြီးတော့လိုက်တို့ကအောင်းနေတယ်อืมရံတော်မှာအသိတကူကြည့်တာလေရိုးတော့မသွားမနိုင်ဘူးရိုးတော့သူညာမရောဘူးသိတကူကြည့်တာလေငါလိုရဟန္တာမပြေးတာတခုပဲဆိုပြီးတော့ဒီလိုအောင်းနေတာဒီတော့မြတ်စွာဘုရားအချိန်ကကြာလာပါဠိကကြီးနေပါတယ်အင်္ဂလိပ်ကျက်တယ်ဆိုတော့ဒီလိုအားပဲဟိုကြီးရတဲ့တရားစိတ်တွေ ဝိသုဒ္ဓစိတ်တွေကြီးနေတဲ့စိတ်တွေများလာလို့ရှိရင်ပြောတဲ့စကားနားထောင်တာပဲဒီလာကအချင်းချင်းဆိုလို့ရှိရင်ဒီမကြိုက်တဲ့စကားလုံးပြောနားထောင်ဘူးအဲလူတွေနဲ့ဒီနဲ့ရင်းနှီးနေပြီဆိုတဲ့အခါကျတော့ပြောလို့ရှိရင်နားထောင်ပါတယ်အဲလိုပဲအင်းဒီကျင်းပြောတဲ့စကားနားထောင်တော့ဘူးလို့သစ္စာပြာသိရတဲ့ဒီလိုလာတာကတဲ့ငါအကြောင်းနဲ့စပ်ပြီးတော့ဒီဒေသေးကြီးတာပဲဘယ်လိုဒေသေးကြီးတာလဲ ငါလည်းယဟနာမဟုတ်သေးဘူးလို့ဆိုရင်ဒီလိုကြီးရဲ့စဉ်းစားနေတာတဲ့သင်လည်းယဟနာလည်းမဟုတ်ဘူးတဲ့သင်မှာယဟနာသူကြောင့်အကျင့်လည်းဘာမှမရှိဘူးမြတ်စွာဘုရားပြောတော့မှသူစဉ်းစားကြည့်လို့သူကဟုတ်တာလေငါယဟနာသူကြီးအကျင့်လည်းဘာမှအကျင့်မဟုတ်ဘူးယဟနာလည်းငါမဖြစ်ဘူးအကျင့်ကလည်းစားတဲ့မာနကြတာလေနော်ဒီမှာကတခါမြတ်စွာဘုရားကိုကြားရတယ်မြတ်စွာဘုရားတဲ့တတိတော်မြတ်စွာဘုရားရဲ့အထာမှာ ရဟန်းဖြစ်လိုပါတယ်အဲရသေးတွေကိုကျိုးစားတတိယသေးတွေပန်ကြအောင်လို့ဆက်ကြတာတတိယသေးတွေတတိယသေးတွေပြောငါတော့ရဟန်းမြတ်သားမှာရဟန်းပြုတော့မယ်တဲ့သင်တို့သဘောကျရလားတတိယတွေကတော့သဘောကျနေကြပါဘူးကျွန်တော်တို့ကတော့သဘောကျလာကြပြီဆရာကြီးနဲ့တော့တဲ့ဆရာက သင်္ကောရမရဟန်းမြတ်ထာမရဟန်းပြုခြင်းလားကြာလာပြီတဲ့ဆရာကြီးနဲ့ပြီးတော့နေကြတာကောင်းပါရဲ့သူတို့အကုန်လုံးရဟန်းပြုမယ်ဆိုတာလည်းမြတ်စွာဘုရားတာကျေးဇူး900လို့ရဟန်းပြုတောင်းပါလေမြတ်စွာဘုရားအဲ့ဒီလိုပေါ်ပြီးရဟန်းပြုပေးတာကိုရဟန်းခံတာသိတွေ့တယ်မြတ်စွာဘုရားဧထဘိခောဝါခါတော်ဓမ္မောသရထဓမ္မစရိယံသမ္မာဒုက္ခတအန္တစရိယာယမြတ်စွာဘုရားညာလည်းုံတော့တန်းပြီးတော့ အေဟိဒိဋ္ဌိခေါ်တယ်လို့ပြောရတယ်အေထညကြတော့အေထတယ်ဘိက္ခောယဟန်တို့ဧထလာရကုန်သောငါတရားသာသနာလာရသွားခါတော်ဓမ္မဓမ္မတရားကိုသွားခါတော်ကောင်းစွာဟောထားသည်။ဟာဟောတဲ့တရားကိုယ်တိုင်ပြီးကိုယ်တိုင်တွေ့ပြီးတော့သမ္မာကံကဟောတာတဲ့တရားပဲ။သမ္မာကောင်းစွာဒုက္ခသာဆင်းရဲအန္တကိရိယာယအဆုံးဖြစ်သောရတ္တဝိကျင့်ခြင်းငါ ဇမဇိယမြတ်သောအခြင်းကိုသရထာအခြင်းလေကြကုန်လောမြဲဆုံးအရာတခုရောက်မြတ်သောအခြင်းငါပြတာကျင့်တော်ကြပြီတော့ဒါပါပဲအေးသေးခေါ်တယ်ဆိုတာလေအဲဒီလိုခေါ်လိုက်တာနဲ့ကြည့်တယ်ကောင်းတဲ့ရည်ကြီးဖြစ်တယ်တဲ့အာသင်္ကန်းနေရာလည်းပဲရည်ကြီးရဖြစ်တယ်တဲ့သင်္ကန်းလည်းမဆရာရဘူးအခုလိုသင်္ကန်းဆိုင်တွေပါလေသွားသူသင်္ကန်းတွေပါလေဝဲမနေရအောင် သင်္ကန်းတွေလည်းခါတယ်ပြည်စုံနေတယ်တပိတ်ရပြည်စုံနေတယ်ဝါ60ရပြီမထေကြီးများလိုပဲတခါတယ်သင်္ကန်းဟိုပြီးရဟန်းတခါတယ်ဖြစ်သွားတာရှိရှိသောဘဝတွေကသင်္ကန်းတပိတ်ဒီကြဘူးတဲ့ကောင်းမှုကြောင့်တဲ့ဒါကြောင့်မို့သင်္ကန်းအကျိုးတရားတွေကြတာဟောရတယ်ရဟန်းများမှာသင်္ကန်းလူကိုယ်တို့ရှိရင်နောက်ဆုံးဘဝဉာဏ်နာဖြစ်တဲ့ဘဝကြလို့ရှိရင်အဲဒီလိုယူခေါ်ရင်သင်္ကန်းတပိတ်မကြဘဲနဲ့ လိုလိုပြည့်စုံတယ်ဒိဋ္ဌိဒိဋ္ဌိညာလည်းဖြစ်နိုင်တယ်ဆိုတာဟောကြတာမျိုးသမီးတွေကြတော့အဲဒီအိဒီကိုမကြည့်ဘူးသူကတော့သူကတော့မဟာလာဒဆိုတဲ့ကိုယ်ကလေးတော့တန်တဲ့အဝိဒ္ဓဇာကိုကြာချင်းအကြောင်းဖြစ်တယ်လို့ဒီလိုသေဒနာတွေမှာဆိုရတယ်အဲဒါအဲဒီတဲ့တွေအိဒီကိုညာဖြစ်လာတော့သူတို့ရဲ့သုံးဆောင်တွေကပြည့်စုံရှိတာကိုယသိသုံးဆောင်တွေကယသိအဘိုးတို့ အဲရသေးခိုင်းတို့ဆံကြည့်တို့ဘာတို့လည်းရသေးအသုံးဆောင်နေဒါရီအသုံးမပြအောင်ရသေးပြိဿရာတွေတခါလဲမြို့တွေလည်းညှော့မြို့တွေညှော့လိုက်တော့အောက်ကမဒီကဘရကရသေးအသုံးဆောင်နေညှော့လာပြီးတော့ဟာဒုက္ခပဲငါတို့အကိုကြီးဥရဝလာကကဘာမှဖြစ်ကြလည်းမသိဘူးသူ့အသုံးဆောင်ပစ္စည်းတွေရေတော့ညှော့ပါလာတယ်သွားပြီးတော့ မင်းများစုံစမ်းမှပဲဆိုပြီးပြိဋိကတ်တွေနဲ့သွားတော့ဟိုကြတာရဟန်းပြုတာတွေတွေ့တာဝဲပြီးတော့အကျိုးကြောင့်ဝင်တော့သူတို့လည်းသဘောကျပြီးတော့ညဇာဆရာထာမဘုရားလည်းရဟန်းပြုတောင်းမှညဇာဆရာကခုနအတိုင်းဒေဝီလူကြီးခေါ်ပြီးရဟန်းပြုပေးနောက်အဲဒီကတပိအဲဒီကရေသေးဒိဋ္ဌာရီလည်းဆုံးလိုက်အဲဒီရေသေးဒိဋ္ဌာရီကအောက်သွားတော့ခရာကားကဆိုတော့အောက်ဆုံးကကိုသတိနေရတယ်အဲဒီကလည်းပဲပြောတော့ငါကိုယ်ရဲ့အသိဆောင်နေပဲမြေထဲမျောလာတယ် ဒါဘာဖြစ်ကြလဲဝေယံတဲ့ဘယ်လိုဝေယံတွေတွေ့ကြလဲမသိဘူးဆိုပြီးတော့လာတော့ဒီမှာအကျိုးကြောင့်သိရတာသူတို့လည်းပဲယဟန်ယဟန်ဖြစ်ကြောင်းမှာမြတ်စွာဘုရားအေးလေးခေါ်ပြီးယဟန်ဖြစ်ပြီးရသေးတစ်ထောင်ကယဟန်တစ်ထောင်ဖြစ်သွားတာပေါ့ကိုကြီးက900အလတ်က300အငယ်က200အလုံးပေါင်းရသေးတစ်ထောင်ရသေးတစ်ထောင်ကယဟန်တစ်ထောင်ဖြစ်တယ်အဲဒီယဟန်တစ်ထောင်နဲ့မြတ်စွာဘုရား ဥရိယလသာသဝရဲ့နေရာကနေပြီးတော့ကြရာတိတဆိုလို့ကြရာတိတဆိုတာခုကြရာမျိုးနာကအကြပဲလို့ဒီလိုဆိုကြပါလေကြရာမျိုးဆိုပြီးကြရာဘုဒ္ဓဆိုပြီးတော့ဆင်းပြီးတော့မှဘောရီမဟာဘောရီဌာနကိုသွားရဘုရားကြရာဆိုတာသွားရဆောက်မယ်တော့ဝေးအဲဒီမှာကြရာတိတတောင်ရောက်တယ်တဲ့ကြရာတိတတောင်ကြတော့ ကြောက်ကြပြီးတခုရှိတယ်လို့ဆိုတယ်အဲ့ဒါကတော့အခုခွန်ကြီးတို့လည်းသင်ရတာနဲ့သွားမှစုံစမ်းရတာကိုအခုဘယ်လိုနေသေးတယ်ရှိသေးတယ်လားရှိတော့ရှိရမှာကြောက်ကြဆိုတော့ကြောက်ကြပြီးတခုရေသေးတဲ့ကောင်နေလောက်ကြေကြေကျန်းနဲ့ကြောက်ကြပြီးရှိတယ်နေရာကောင်းတာနဲ့အဲ့ဒီနေရာမှာညဇောရာသုဒ္ဓခဏနားပြီးတော့ဒီလိုယောဂဖြစ်လာတဲ့ရာတကောင်ကလည်းအဲ့ဒါမှာရိုးသေးသေးအမြင်မျိုး ထိုင်ပြီးတော့နေတဲ့အခါမြတ်စွာဘုရားကဒီအာရိတ္တသုတ်ကိုဘုရားဟောတော်မူတယ်တဲ့သူတို့နဲ့ပြည့်လျော်တယ်တရားဆင်မြင်လိုက်တော့ဒီတရားအတော်ဆုံးပဲဒီတရားဟောရင်သူတို့သဘောပေါက်ပြီးတော့ဉာဏ်သာသိကြမယ်ဆိုတာမြင်တော်မူလို့အာရိတ္တသုတ်ကိုဟောတယ်သိခေါ်ယဟန်တို့မြတ်စွာဘုရားအပေါ်တော်မူတော့ဗာရဏတိမြတ်စွာဘုရားအဲရှင်ဘုရားပြီးကြတာပေါ့ အဲအာရိတပရိယာဟောဒိဋ္ဌိသစ္စာမိအာရိတပရိယာခေါ်မိလောင်နေခြင်းကိုအကြောင်းပြုပြီးဟောတဲ့တရားကိုငါဘုရားဟောတော်မူလေအဲယုံကြည်နာကြကောင်းစွာနာကြဆိုပြီးတော့ဒီတရားကိုဟောတာကိုအဲဒီမှာမြတ်စွာဘုရားကလည်းသင်တော်တော့တဲ့နေရာကတရားဟောဖို့နေရာပြုလို့ပြင်ကြီးတော့မဟုတ်ပါဘူးတော်တော့ဘယ်ကပြင်ရမလဲ အဲဒီကြောက်ကြနေရမှာနည်းနည်းပိုပြီးကောင်းတဲ့နေရာလေးတော့မြင့်တဲ့နေရာလေးတော့ဖြစ်မှာပေါ့အဲဒီနေရာမှာဘာခင်းထိုင်မလဲဆိုရင်အဲဒါဘာမှမပါဘူးခင်းလည်းပဲအင်းသင်္ကားမဲ့ခင်းထိုင်မလားအဲဒီနာကဖိတ်ရတို့ဘာတို့ပဲရှိတာလေခင်းထိုင်မလားမပြောရဘူးလို့သာဘာမှခုခုကာလလိုပဲဒီလိုနေရာကောင်းကောင်းပဲဟုတ်နေမှာတော့ခုနေရာကောင်းကောင်းပါလိမ့်အဲတော်ထဲမှာ သင်လျော်တဲ့နေရာထိုင်ပြီးတော့ရေသေးတွေကလည်းဒီလိုသင်လျော်တဲ့အချင်းသူတို့လည်းပဲအဲသင်္ကန်းပါမှာပါပဲဟိုတော့ကနိတိတိုင်းသင်နေပါလက်ရှိဖို့မရသေးပါဘူးသင်္ကန်းပါမှာပဲအဲတော်တွေကမြည့်တို့ဖရက်တို့ဘာလို့သင်ထိုင်လာလဲဒီလိုလည်းသိနေပြမှာဆိုလို့လည်းထိုင်နေကြမြတ်စွာဘုရားပါဝန်းကျင်မြတ်စွာဘုရားအလယ်ကောင်ကထိုင်သူတို့ပါဝန်းကျင်ကထိုင်ပြီးတော့ နေတဲ့အခါမြတ်စွာဘုရားဒီအာရိဒတုတ်ကိုဟောတော်မူသည်တဲ့အဲဒီမြတ်စွာဘုရားရဲ့ဘေးရဲ့ပြည့်ရဲ့ယသိတွေထိုင်းနေယဟန်တွေထိုင်းနေဖို့ယသိကပြည့်လာတဲ့ယဟန်တော်တွေထိုင်းနေဖို့ဒါတွေတော့စိတ်ထဲမှာမြင်ရမြတ်စွာဘုရားတရားဟောရတဲ့သတင်းသုံးထိုင်းနေဖို့အဲဒါလည်းမြင်ရအခုဒီတုတ်ခေါ်တော့အဲ့ဒီအာယုံပြီးတော့ သဗ္ဗံဒိဋ္ဌိအာရိတံဒိဋ္ဌိယံတို့သဗ္ဗံလုံးစုံအာရိတံရေပြောင်းပြောင်းဆွဲလောင်အပ်သည်။ဒါနဲ့အကုန်လုံးလောင်နေရပဲမိတွေလောင်နေတယ်။ဒီအစဟောတာအကုန်လုံးမိတွေလောင်နေပြီ။တို့ကမိပူဇော်နေတဲ့ပုဂ္ဂိုလ်တွေဆိုမိကြောင့်သိနေတာအခုခေရုပ်ပြည်မှာ မျိုးစဉ်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေမိကြောင်သိနေတယ်လို့ပဲသူကလည်းမိတွေကြောင်းကသိနေတာမိတွေအများအားမိချို့မိထည့်နေရတာအဲတော့မိလောင်နဲ့အကြောင်းနဲ့စပြီးခေါ်လိုက်ရင်သူတို့မှသဘောပေါက်တယ်ဒါကြောင့်မို့ဒိသေဝံတာဗံလုံးစုံသောအာရိတံရေပြန်ံတောက်လောင်အာဤကိဉ္စဒိသေအာရိတံဒိသေယနောကိဉ္စဘေဝအာရိတံရေပြန်ံတောက်လောင်အာတမိဘာရိလောင်နေကြလဲလို့သူတို့မေးပြီးတော့မြတ်စွာဘုရားလောင်ပုံတွေ သက်ကုံမိခေအာရိတံရူပအာရိတာသတိဝိညာဏအာရိတံသကုတံပါသောအာရိတောယံပိယံသကုတံပါကတိယဥပဒေဝိရိတံဒုက္ခဝဒုက္ခဝအာရုကမဒုက္ခဝတံပိအာရိတံမျက်စိကမြင်တဲ့အခါမှာပေါ်လာတဲ့တရား၅မျိုးမျက်စိရဲ့အခြင်းရဲ့မြင်သိတာရဲ့မြင်တွေ့တာရဲ့ မြင်တွေ့ပြီးတော့ကောင်းမကောင်းခံစားတာရယ်အဲ့ဒါ၅မျိုးမြင်ရမှာ၅ပါးကြားရ၅ပါးနားရ၅ပါးစားရ၅ပါးသိထရ၅ပါးသိသစ္စကြကြ၅ပါး၅ပါးဆောက်ပြီးတော့30ပေါ့အဲဒီတရားတွေပါပဲအဲ့ဒါအလုံးစုံဆိုတာတွေအဲ့ဒါကိုသဗ္ဗရာရတာမျိုးပြီးတော့မြင်တဲ့အခါပေါ်လာတဲ့တရား၅မျိုးမိလောင်ပုံမြတ်စွာဘုရားဟောတာ သက္ကုံမျက်စီကိုဘိက္ခုရံတော်သက္ကုံမျက်စီကိုအာရိတံရောရောပြမြောင်းတောက်လောင်အပ်သည်မျက်စီကိုလည်းမိတွေလောင်နေသည်မိမထဲမျက်စီကိုလည်းလောင်နေသည်အာရိတံဆိုတာလောင်အပ်သည်ပဲဒီလောက်ပဲရှိပါလောင်ဆိုတာလည်းမိလောင်တာပါပဲမျက်စီကိုလည်းလောင်နေသည်အဲမျက်စီကိုလည်းလောင်ပြီးတယ်ဆိုမှဆောင်းမိုးကဆောင်းမိုးဆိုလည်းအဲ့ဒါ ပါဠိဘာသာကျမ်းထတာအတူလေးကျန်တယ်သူလည်းဟောလည်းတူတူပါပဲစက်ကုံဘိက္ခွေအာရိတံဘယ်တော့ပါလဲမျက်စိကိုယ်လည်းလောင်းပြီးရူပအာရိတရူပအဆုံးတော်အာရိတတောင်းအောင်အကုန်အသင်းတွေကိုလည်းလောင်းနေပြီမျက်စိကတခုတည်းအိမ်ကုန်းနဲ့ဟောတယ်အသင်းတွေမြင်ရတဲ့အသင်းတွေကြတော့ဘိုးနဲ့အများနဲ့ဟောတယ်ဒါဒေသနာနည်းကဒီလိုပဲဘာကြောင့်ဒီလိုဟောရတော့ဆိုရင်ကျမ်းအတ္တရာတိကာရရတော့သူကရှင်းလင်းပြထားပါတယ် မျက်စိကတော့သက္ကုပ္ပဒါရတစ်ခုတည်းနဲ့သက္ကုဉ္ဉ္မိယာဖြစ်တယ်တဲ့။မြင်ရတဲ့အဆင်းဆိုတာကတော့အဆင်းလေးတစ်ခုတည်းနဲ့တော့မမြင်နိုင်ဘူးတဲ့။ဟုတ်တယ်အဆင်းလေးကမုံမုံလေးပဲမြင်နေမှာတော့အဲအဆင်းကိုများစွာစိတ်တောင်းပြီးတော့မှမြင်နိုင်တာ။ဒါကြောင့်မို့ရူပါအဆင်းလေးဆိုပြီးတော့ဘိုးနဲ့သက်တော်ကြဟောတယ်တဲ့အဆင်းလေးတစ်ခုတည်းမမြင်နိုင်ဘူး။မှန်မလို့နဲ့ကြည့်တယ်တော့မမြင်နိုင်ဘူး။အဆင်းလေးသေးသေးလေးရတယ်ကလားတစ်ခုတည်းမမြင်နိုင်ဘူး။ ရူပအဆုံးမောအာရုဒ္ဓရေယောတမောတောလောင်အကုန်ဤသကုဝိညာဏံဉာဏ်သိစိတ်ကိုအာရုဒ္ဓရေဓမ္မတောလောင်အာဤသကုတံပါသောဉာဏ်သိမှုကိုအာရုအာရုဒ္ဓရေယောကြောင့်မြောင်တောလောင်အာဤသကုတံပါသာသိစီယဉာဏ်သိမှုကိုအကြောင်းကြောင့် ဒုက္ခဝါချမ်းသာမှုလေးဖြစ်သောဒုက္ခဝါဆင်းရဲမှုလေးဖြစ်သောအရုဒ္ဓမှာဒုက္ခဝါမဆင်းရဲမချမ်းသာအလေလားမှုလေးဖြစ်သောယံပုဝရိတံခြင်းခံစားမှုသည်အတ္တိစီတံပိတို့ခံစားမှုကိုလည်းအာရိတံရဲရဲကြောင်ကြောင်တော်တော်အာဟိအဲဒါကိုဒီမှာဘာသာပြန်ထားပါတယ်ဒီမှာလေးရပြောမျက်စိကိုလည်းလောင်ပြီးအခြင်းတွေကိုလည်းလောင်ပြီးမြင်တွေ့စိတ်ကိုလည်းလောင်ပြီးမြင်တွေ့မှုကိုလည်းလောင်ပြီးမြင်တွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်ပြီး ကဲဒီဆောင်မုတ်ကလေးကာကြီးကာကြီးဆောင်မုတ်ကလေးနှစ်ခုကိုဒီဥစ္စာဆိုကြအောင်အကုန်လုံးကိုလောင်သည်ဘာကိုလောင်တယ်လဲလက်ကြီးကိုလည်းလောင်သည်ဘုံလေးကိုလည်းလောင်သည်ဒီစိတ်ကိုလည်းလောင်သည်ဒီမှုကိုလည်းလောင်သည် ပြုတဲ့ကောင်းတာမကောင်းတာပဲလဲလောင်နေအဲဒီကောင်းတာမကောင်းတာမှာတော့ဥပိ္ပခါလည်းရှိပါတယ်ဒါပဲနဲ့လို့ကောင်းတာမကောင်းတာဆိုရင်လုံလောက်ပါတယ်ကောင်းတာလည်းနဲ့ဥပိ္ပခါပါတယ်မကောင်းတာလည်းနဲ့ပါပါတယ်အဲမျက်စိကိုလည်းလောင်နေဆုံးကိုလည်းလောင်နေမြင်သိစိတ်ကိုလည်းလောင်နေမြင်သိမှုကိုလည်းလောင်နေမြင်တွေ့တဲ့ကောင်းတာမကောင်းတာကိုလည်းလောင်နေဘာကလောင်နေလဲဘာ ရာဂာမိကလောင်ဤဒေါသမိကလောင်ဤမောဟမိကလောင်ဤဓာတုဇရာမရဏသောတာရိယဝဒုက္ခဒေါမနတာဥပါယတမိဝေကလောင်ဤ အဲဒါမိဆယ်တကားဆိုတာဒါတွေပဲဆယ်တကားတော့မိတွေကြောင်းနေတာဒီတော့မှဟောတာကဒီမိဆယ်တကားဆိုတာဒါတွေပဲရာဂကမိတစ်ခုဒေါသကမိတစ်ခုမောဟကမိတစ်ခုဒီကရာဒေါသမောဟသူတို့ဒါမိကသုံးခုတဲ့နောက်ပရိစ္ဆသမုပ္ပါအဆုံးပိုင်းကဘဝတုစရာဇာတိတော့ဒါမိတစ်ခုတဲ့ဘဝကမ္မဘဝကြောင့်ကံကြောင့်ဘဝအဖြစ်ဖြစ်လာတယ်တဲ့ဇာတိမိ ဇာတိတို့ကြာဇရာမရဏဇရာမီပုရမီကတခုမရဏဒေဝမီကတခုနောက်တောကသိဉ္စုဆိုတဲ့မီကတခုပရိဒေဝဆိုတဲ့ငြိကျွရတဲ့မီးကတခုဒုက္ခဆိုတဲ့သစ္စာမီးကတခုဒေါမနတာဆိုတဲ့ခုနှလုံးမသားမှုသစ္စာမီးကတခုဒါမီးတခုဥပါယတာဆိုတဲ့ပြင်းပြင်းထန်ထန်ပူလောင်ရခြင်းအဲဥပါယတာဆိုတဲ့ဒေါသတစ်မျိုးပါပဲဒေါသမီးအဲ့ဒါလည်းတစ်မျိုးအဲဒီကြီးရတဲ့ခုဆိုတာအကုန်လုံး၁၁ခုရှိတယ် ဒါကရောဒမောဟကဒီက3ပါးဇာတိကရမရဏဒီက3ပါး6ပါးရတယ်သောကပရိဒေဝဒုက္ခဒေါမနတဥပါယတဒီက5ပါးကိုအဲ7ပါးရှိတယ်7ပါးလည်းကြီးရေအောက်ကသံဃာကလေးရှိတယ်ကာကဒေါသမောဟ3ပါးဖြစ်ဩတေယုဖြစ်မူတာ ကိုယ်စိတ်ဒုက္ခအပူရကျင်းစွာကိုယ်ရင်းမိချိန်ကြီးဆက်တပြားအဲဒီဆက်တပါးကမိဆောင်းမုတ်ကလေးနဲ့လည်းလည်းမှတ်ရှင်လို့ရှိရင်အဲဒီတိုင်းမှားရမယ်လားပြောလို့လည်းကောင်းရဲ့သူကကလေးတွေပါနေသိတော်တာပေါ့။ဒါရင်ဒါလေးပဲဆိုကြအောင်လည်းသင်နာပါလေ။သာသာဒေါသမောဟသုံးရာသို့ပေသေးပြုစေမူရာ ကိုယ်စိတ်ဒုက္ခပြရပြင်းစွာကိုယ်ရင်းဤထိန်ဤဆက်တပြာအဲဒါလွယ်ရတဲ့ဥစ္စာအဲဒါခုအဓိပ္ပာယ်ပြောမယ်ဒါလေးအုံတော့မှပြောလို့ကောင်းဒုက္ခယံမသကုံဝိသီရောအာရိတံဇေယျပြောင်ပြောင်တောက်တော်အဘိတောက်တော်နေပြီ မျက်စိကိုလည်းမိလောင်နေပြီမြင်ရတဲ့အခြင်းတွေကိုလည်းမိလောင်နေပြီမြင်သိမှုမြင်တဲ့စိတ်ကိုလည်းမိလောင်နေပြီမြင်လို့တွေ့တဲ့သဘောမြင်တွေ့မှုကိုလည်းမိလောင်နေပြီမြင်တွေ့တဲ့အတွက်အာယုံကောင်းရင်ကောင်းလိုက်အာယုံဆိုးရင်ဆိုးလိုက်အကောင်းဆုံးခံစားတဲ့ဝေဒနာကိုလည်းမိလောင်ရနေပြီအဲမိလောင်နေဘယ်လိုလောင်နေဆိုလို့ချင်း မြင်ရတာကာလဝိပဿနာမရှိမှတဲ့ပရိပုဂ္ဂိုလ်တွေမှာမြင်နိုင်မြင်နိုင်ဘာတွေတွေ့ရောဆိုလို့ရှိရင်အဲဒီမန္တေဆရာသားရောဆရာတွေလည်းတွေ့ရတယ်မြတ်ဆရာသားဆရာတွေပြင်ຢာကမိတော်တော့တာပေါ့အဲလာလာပါပါတင်းတင်းတယ်ကိုယ်သဘောကျတာလို့တွေ့ပြီဆိုမြတ်ဒီသားရာဆိုသဘောကျပြီမြတ်ဒီဒီတော့ကမပြောင်းဘူးတောက်လို့တော့မရဘူးအဲ အိမ်နေတော့အိမ်မက်ကျင်မလိုက်ပြီးတော့ရောင်းရတဲ့ဒုက္ခကတော့ဆွဲလာမှာတော့အဲဒါတမ်းမဲ့တမ်းမဲ့တဲ့ပါရတမ်းမဲ့ပါရတဲ့ရာဂမီးကိုလောင်းနေတာတဲ့နည်းနည်းလောင်တာလည်းရှိနည်းနည်းလောင်တာလည်းရှိနည်းနည်းလောင်နည်းနည်းလောင်တာဒုက္ခမရှိဘူးပေါ်လေသိရင်မျိုးအကြည့်ကြော်လောင်လို့ရှိရင်တော့ဒုက္ခဖြစ်တယ်အကြည့်ကြော်လောင်လို့ရှိရင်ဒုက္ခဖြစ်တယ်ရာဂမီးအကြည့်ကြော်လောင်မှတော့ဒုက္ခဖြစ်တယ်တချို့ အဲဒီကိုလူချင်းနှစ်သက်တဲ့အာယုံမရတာနဲ့သိရလို့ပဲရှိတာပဲอืมမနာဒုက္ခရောက်တယ်သူကမတော်မတွန်းတာတွေပြုလို့ကဲရွယ်ဖြစ်တာလည်းရှိတယ်၊ရာဇုံမှုပြည်တာတင်တာလည်းရှိတယ်။အာဟုဒုဒုစိုက်တွေပြီးပြီလို့ပယ်လေးပါးကြဒုက္ခတွေရောက်တာလည်းရှိတယ်၊ရာဂကြောင့်ဒုက္ခတွေရောက်တာအများကြီးပေါ့ဒုစိုက်။အဲရာဂမီးလောင်သွားတာတဲ့၊မြင်ရကနေပြီးလောင်သွားတာ။ အဲမျက်စိအကြောင်းပြုပြီးတော့ကိုယ်မျက်စိလေးตายာပြီးလောင်းနေမြင်ရတဲ့အခြင်းတွေလည်းလာပါတင်နေတာလေးအကြောင်းပြုပြီးตายာပြီးတော့လောင်းနေမြင်ပြီးတော့စိတ်လေးအမြင်ကောင်းလေးတွေသဘောကျတာပေါ့မြင်ကောင်းလေးတွေမြင်အောင်လို့ဒါကဒါကမြင်အောင်လို့ဒါကြိုးစားနေရတာအဲဒီမှာဇာတာမီးတွေလောင်းနေတာမြင်တွေ့မှုလေတဲ့မြင်မြင်ပြီးတော့အဲဒီစနေကြကြပေါ်ပေါ်လုံးနဲ့နှိမ့်သက်တရားဝဲအာယုံလေးတွေ့နေတာလေဒါလေးလည်းသဘောကျဖတ်တာကိုမီးလောင်နေ အဲလိုမြင်တွေ့တော့ကောင်းကောင်းလေးတွေ့လို့ကျင်သာနေတဲ့တဲ့ခံစားပြီးတော့ဒီမှာဒုက္ခဝေဒနာတွေဖြစ်တာပေါ့ဒုက္ခဝေဒနာတွေဖြစ်အဲဝေဒနာကြီးလောင်နေမကောင်းတဲ့အာယုန်တွေဖြစ်တဲ့အခါကာလကြတော့လဲဒေါသမိလောင်တာပဲမျက်စိနဲ့စပြီးတော့လဲသိဆိုးတဲ့ဒေါသဖြစ်တဲ့မြင်ရတဲ့စိတ်နဲ့စပြီးတော့ဖြစ်တာမြင်ပြီးတော့စိတ်နဲ့စပြီးတော့ဖြစ်မြင်တွေ့တာနဲ့စပြီးတော့လဲဖြစ်မြင်ရင်းကဆရာကြီးမြင်မှတော့ဒေါသဖြစ်တော့တာ စိတ်မချမ်းသာကြရတဲ့မြင်စိတ်ဆင်းရဲတွေဖြစ်တော့တာပဲအဲဒုက္ခဒုက္ခဝေဒနာတွေခံစားရအလယ်လားဖြစ်တဲ့အာယုန်တွေတာမန်အာယုန်တွေမြင်တဲ့အခါကာလကျတော့မောဟမိလောင်နေနေစမြဲတယ်လို့လည်းရှင်းတာပဲချမ်းသာတယ်ကောင်းတယ်မထင်စေရဘူးမြဲတယ်ပုဂ္ဂိုလ်တ attva ပဲသူပဲငါပဲယောက်ျားပဲမိန်းမပဲအဲဒီလိုတာမင်ညာအပြီးတွေပြီးပြီးတော့မောဟမိလောင်နေတာဘယ်လိုကြည့်ရမောဟမိလောင်နေ မျက်စိကလည်းစိတ်မျက်စိကြောင်းပြုပြီးလည်းမောဟမိလောင်တာပဲမြင်ရတဲ့စိတ်နဲ့ကြောင်းပြုပြီးလည်းလောင်တယ်အဲမြင်တွေ့မှုမြင်သိမှုမြင်သိရစိတ်ကြောင်းပြုပြီးလည်းလောင်တယ်မြင်တွေ့ရတဲ့အခုသင်္ကြားတွေ့ရတဲ့အာရုံလေးကြောင်းပြုပြီးလည်းလောင်တယ်အဲဒီလိုတွေ့ရတော့အလယ်အလပဲကိုသူကအကောင်းဆုံးမဟုတ်တော့ဥပ္ပခဝေဒနာတွေဖြစ်တယ်ဒါပေမဲ့လည်းဥပ္ပခဝေဒနာတွေထဲမှာလည်းခွဲလိုက်ရင်တော့ကောင်းတဲ့စိတ်ကမကောင်းတဲ့စိတ်ကနှစ်ခုပဲရှိတယ်ကုသလဝိပ္ပ ကိုယ်တော်အကျိုးကိုတဲ့ဥပ္ပခါကကောင်းတဲ့စိတ်ပိုင်းနဲ့ပါတော့အကုသလဝိဇ္ဇအကုသလဝိဇ္ဇဆိုတဲ့ဝေဒနာကမကောင်းတဲ့ပိုင်းနဲ့ပါတော့ဥပ္ပခါတော့ဥပ္ပခါပဲအဲဒါကြောင့်ကောင်းတဲ့စိတ်နှစ်ခုဆိုရင်လည်းပြုစုံပါတော့ဗမာစကားမှာတော့သုံးခုလို့ရင်လည်းဒီလိုစိတ်တွေနဲ့မှနှစ်ခုပဲလောက်ထားပါတော့မြင်နိုင်မြင်နိုင်မရှိမမှန်တဲ့ပုံစံတွေမှာအဲဒီကဒေါသမောဟအမိတွေလောင်းနေတာပဲဒီမိတွေလောင်းပြီးတော့နောက်ဘာပြောဦးမလဲဆိုရင် လေဒီမြတ်ဆရာအာယုံကြောင်းပြုပြီးတော့လဲမိမိအလေတိုင်းကြီးအောင်လို့တစ်ခုခုတော့ပြုလုပ်တတ်တယ်တဲ့တစ်ခုခုပြုလုပ်တတ်တယ်ခိုးမှရမယ့်ဥစ္စာဆိုလို့ရှိရင်ခိုးခြင်းတဲ့စိတ်တွေပေါ်လာတယ်လူမှရမယ့်ဥစ္စာလူညီတဲ့စိတ်တွေပေါ်လူမှရမယ့်ဆိုလူညီတဲ့စိတ်တွေပေါ်လာတယ်တတ်မှရမယ်ဆိုတတ်ခြင်းတဲ့စိတ်တွေပေါ်လာတယ်အဲဒီဥစ္စာက နာမည်ကာကပေးပြီးတော့ဝယ်မဖြစ်မှာဝယ်မရမယ်အဲဒီရအောင်ဒီမျိုးတွေတော့ရမယ်ဒီမျိုးတွေတော့အဲသွားပြီးတော့ခိုးရလို့ပြင်ရမှာပဲမတရားတဲ့နည်းနဲ့လုပ်ရင်လည်းရမှာပဲခွင့်ရရှိတဲ့ပုဂ္ဂိုလ်နဲ့မတရားတဲ့နည်းနဲ့လုပ်ကြတာပေါ့လေအခုနေကာကလာနဲ့ရှိတာဆေးရလည်းရှိတာအဲဒီဥစ္စာတွေကဘယ်ရလာတော့ဆိုလို့ရှိရင်အခုညာကနေပြီးတော့လာနေတာလေอืมအဲဒီမှာရာဂမိရလောင်ပြီးတော့ မကောင်းမှုအကုသိုလ်ဒုစရိုက်တွေဖြစ်ဒေါသနဲ့စိတ်ဆိုးပြီးရလည်းပဲအဲဒီကြည့်နေတဲ့တစ်ခုခုကိုပြုရတာပဲဒီမှာလည်းအကုသိုလ်ဒုစရိုက်တွေဆိုတာမောဟနဲ့ပုဂ္ဂိုလ်တ attva အနေနဲ့ပြီးပြီးရလဲကိုယ်လိုရှိတဲ့တိုင်းပြီးပြီးရအာထုတ်ပြုလို့အဲဒီမှာအကုသိုလ်ဒုစရိုက်တွေဖြစ်တယ်တရားနိလမ်းမှန်ကိုကြပြနေတဲ့ပုဂ္ဂိုလ်တွေကတော့အဲဒီလိုကိုယ်လိုရှိတဲ့ကိစ္စတွေပြီးအောင်လို့ ဘာလိုက်တယ်လဲဆိုတော့ရှင်သူကတော့ကုသိုလ်ကောင်းမှုကိုပြုပါတယ်ဒီဘဝတွေမကောင်းစားနောက်ဘဝတွေကောင်းစားအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုဒါနတိကကုသိုလ်ကောင်းမှုတွေပြုမိတွေပြတဲ့သူတွေတောင်းပေါ်တယ်အဲဒါလည်းအကျိုးတွေရပါတယ်ဒေါရနဲ့သိဆိုးပြီးရတယ်ဒီလိုပဲကုသိုလ်ပြုပြီးသူတောင်းတယ်လည်းရှိတာပဲအဲဒါသင်္မေဇဝုစုရယူကြမှာပေါ့အဲသာရသင်္မေ သာရဆိုရင်သူမှာပါဒာနဲ့ဥပါဒာနဲ့သင်္မာကြီးသင်္မီတရားကြီးရှိရောက်ရှိတော့မဟာဘာရအဲသင်္မာကြီးရောက်သုလာတုပါဒာဆိုတဲ့သင်္သင်္မနယ်ကသူရောက်သင်္မနယ်ကသာရဆိုရင်ဘောသိသေးတယ်ဘာလို့သိသေးတယ်ဆိုတော့ င်ရှင်ရနေပြီးပန်းတွေကိုလှုပ်ချတော့လေအောက်ကနေပြီးသူကသွားနေတယ်ပန်းမြင်တဲ့သူ့ပေါ်ကြောက်အောင်လို့တဲ့အဲပန်းမြင်တဲ့သူ့ပေါ်ကြောက်အောင်လို့ဒီယောက်ကသွားနေတော့ပန်းတော့ကြပါရဲ့အဲခါချင်းကောင်းကြီးလည်းကြတော့ခါချင်းကောင်းကြီးခါချင်းအုံကြီးကကြတော့ခါချင်းကောင်းကြီးအများကြီးဝိုင်းဆိုင်တာပေါ့ဝိုင်းဆိုင်တဲ့သူခါချင်းကောက်အောင်လို့လုပ်ရမလားဆိုပြီးတော့စိတ်ဆိုးအဲ့ဒါနဲ့ သုတိကဗုဒ္ဓကြီးမှာဇာဇောလို့ရတယ်သူတောင်းပြီးတော့သူကသူတောင်းသွားတယ်နောက်ဘုရားကြားလို့ရှိရင်အဲဒီသာရသမင်းကြီးကိုနိုင်တဲ့ပုဂ္ဂိုလ်တန်နိုင်တဲ့ပုဂ္ဂိုလ်ကြားရလို့သူတောင်းသွားတော့အဲဒါကိုယ်လိုရှိတဲ့အတိုင်းကုသိုလ်ကောင်းမှုပြုပြီးသူ့ရတော့ကုသိုလ်လည်းဖြစ်တာအဲဒါကအကျိုးပေးတော့နောက်ဗာရာဏသီဒီရပြည့်စုံမရမိရ ဖြစ်တယ်မတရားဖြစ်တဲ့ခါကာလကျတော့ကိုယ်လုံးကကြံမျိုးရအခုတော့ဒီသူကတွဲနေသူစိတ်ကနင်းနေတော့အဲဒီမှာသာရဆိုရင်အဆွဲကိုသူလုံးကြည့်နေတယ်ဆိုပြီးတော့ပရိယမာယာနဲ့ပြောရတာမင်းကအဲဒီသာရဆိုရင်နေရာသွားနိုင်တဲ့မူဆိုးတွေရွေးမူဆိုးတွေများတော်တဲ့ကနေမူဆိုးကြီးပြောက်ဝေးဘောနုထောရဆိုမူဆိုးကြီးအဲဒီမူဆိုးကြီးကသွားပြီးတော့အဲဒီမှာ သင်ကြီးကိုလေးနဲ့ပြည့်သွင်းထဲကနေပြီးတော့လေးနဲ့ပြည့်ပြီးအဲ့လိုအစွဲတွေကလည်းစိုက်ကြည့်လာတာပေါ့လေဆွဲတွေကလိုက်တာပါပဲနောက်ဆုံးတော့အဲ့ဒီမှာပြောနေတာဘာလဲဆိုကိုယ်လိုရှိတဲ့ကပြည့်လို့တဲ့ခါကလားအကုသိုလ်လည်းဖြစ်အကုသိုလ်ကမဟုတ်ကုသိုလ်လည်းဖြစ်တယ်အဲကောင်းတဲ့နည်းနဲ့ကုသိုလ်ရှိရင်တော့ရှိရတယ်ဒါကြောင့်မကောင်းတဲ့နည်းနဲ့ကုသိုလ်ဖြစ်ကုသိုလ်မတော်တာလည်းထူထောင်တာလည်းရှိတယ် နောက်ဘဝကျတော့အကုသိုလ်တစ်ခါကြာဖြစ်တယ်ဉာဏ်ကြဘူးလို့သူ့ဝင်မဲ့တော့အကုသိုလ်ဖြစ်တဲ့ရှိတော့မတောင်းရဘူးသူ့ရဲ့ဖြစ်တဲ့ရှိတာတောင်းရတယ်သူတော်ကောင်းတွေနဲ့ပေါင်းရင်သူတော်ကောင်းတရားတွေကျင့်သွားနိုင်လို့ဒါကအရေးကြီးအဲမတောင်းဘူးအကုသိုလ်တွေနောက်ဘဝတွေကိုသူတော်နဲ့နင်းအောင်ဘာလို့အောင်ညာလို့အောင်မတော်တဲ့ရှိလို့ဆိုမတောင်းရဘူးအကုသိုလ်တွေမလုပ်ရဘူးအဲဒါကြောင့်ဉာဏ်ရမယ်ပြီးတော့ လောဘဒေါသမောဟဖြစ်ရင်ကုသိုလ်တွေလည်းကောင်းအကုသိုလ်တွေလည်းကောင်းကျောင်းရတယ်ဆိုတာဆက်ပြီးတော့ဖြစ်လိမ့်မယ်အဲဒီကုသိုလ်အကုသိုလ်ကအကျိုးပေးမှာကိုအကုသိုလ်ကအကျိုးပေးတော့ပယ်လေးပါးမှာဘဝသူဆရာပွားဥတော်ကျမ်းကျော်ဇာတိဘဝသူဖြစ်လိမ့်မယ်အဲဖြစ်ကြတော့ပယ်လေးပါးဆိုတော့ဒုက္ခရောက်တော့တာပါပဲရဲရောက်ရင်မိဘုံနဲ့ဆင်းရတယ်လို့သိချင်းဒုက္ခရောက်တာပဲအဲဇာတိလည်းမကဘူးဇရာအေခြင်းနဲ့ဖြစ်ရလိမ့်မယ် သေခြင်းနဲ့ဖြစ်ရလိမ့်မယ်ဒုက္ခဆိုရင်ပူဆိုခြင်းဖြစ်ရမယ်ပြိတိကငိုကြရလိမ့်မယ်ငိုကြအကြောင်းရှိတဲ့ကငိုရမှာပေါ့ငရဲဆိုရင်တော့နေရငိုနေရမှာပါပဲဒုက္ခတွေကြောင့်ဒုက္ခကိုဆင်းရဲတွေကမြဲတွေ့တဲ့ဒေါမနတာဆုံးလုံးမသာခြင်းစာမြဲတွေ့တဲ့ဥပါယတာဖြစ်မှဖြစ်ရလိမ့်မယ်ဆိုတာဒီဘဝကကိုပြည့်ရအကြောင်းလေးညာပြန်ပြီးပြိရလို့ရှိရင်အမနာကိုပူမှာပဲအမနာပူရဲဟိုရောက်တော့သူကတရားလက်တဲ့တော်ကနန္ဒီယဥဇေယအရှင်မ ရေဝတိဆိုတဲ့မိမသူကသရာတရားမရှိတော့နန္ဒီယကသရာတရားကောင်းတန်ဃာတွေဆုံးပင်ကြည့်သူကမယုံမကြည်တော့အဲဒီမှာနောက်ဆုံးကြတော့သူငရဲရောက်ငရဲရောက်တဲ့အခါကာလကြတော့သူဘုနာပူပင်ကြတယ်သူကြည့်ပြဖို့ပါနောက်ကြတော့ကောင်းကောင်းမွန်မွန်နေပါတော့မယ်သူတော်တရားတွေကျင့်ပါတော့မယ်ဒါနကုသိုလ်တွေပြုပါတော့မယ်လို့အရှင်ကြီးကမှတောင်းပါလေတောင်းပါမယ်ဘယ်ရတော့မလို့သူကလွန်နေပြီအဲတော့ဥပါယက ရှင်းမထူရလိမ့်ရင်ဆိုပြီးတော့ပူပန်ရင်းနေတော့ဖြစ်တတ်တယ်တဲ့ဒါအကုသိုလ်ရနေပြီပယ်လေးကကျိုးပြီးတော့ကုသိုလ်ပြုပြီးလို့ရှိရင်လည်းလူရနောက်ဘဝတွင်ဘဝပစ္စယဇာတိလူဖြစ်မယ်လူဖြစ်ရင်လည်းဥရနာတရားမှာပဲသိရင်ကြအကြောင်းလည်းပဲမရှိဘူးမဟုတ်ဘူးအနေနဲ့အများရှိမှာအဲအကြောင်းမြင်တော့ပြိတ္တေကငိုကြည့်ရတာလည်းရှိမှာပဲอืมမျိုးသမီးနဲ့မျိုးသားနဲ့ညာသားချင်းမျိုးသမီးတွေမှာပို့ပြီးတော့ငိုရမျိုးသားတွေကတော့ ယောက်ျားပဲဆိုပြီးတော့ကြိတ်မိတ်ပြီးတော့ဒုက္ခနေတော့နည်းနည်းတော့တော်သေးဒါလည်းပဲလူမရှိတဲ့နေရာနဲ့မျက်ရည်တွေပါလေဆွဲသုတ်ရတဲ့အခါကျုံးမှာပါပဲသူစားတော့အင်းရှိမှာတဲ့တချို့ဘုန်းကြီးတွေတော့မျက်ရည်ကြသေးတာကိုတစ်ခါကကြားဘုန်းကြီးတော်ကသူတကကြီးသုံးတော့ငိုးနေတဲ့မျက်ရည်တွေပါလေကြားနေသူကြောက်ကြတယ်သင်ပြအရှင်ပြသူသားတွေတော့ငိုးပါဘူးဟောနေပြီးတော့အရှင်ပြပါလို့ကြားမျက်ရည်ကြရတော့ဆိုတော့ ဒါကကွာငါအဖေရှင်းလာလို့ဆိုရယ်အဲဒီလိုဆိုသူကကိုယ်တော့စလာတော့သူကကဟောတယ်ကကိုယ်တော့စလာတော့ရိုးရိုးဆိုကြရတယ်သူကအင်းနေတယ်ကြရတယ်ဒီခန္ဓာလည်းပဲအဲတတိယကဒုက္ခကိုဆင်းရဲဒေါမနတာနှလုံးသားမှုဆိုတာလည်းပဲတွေ့ရအောင်မဟုတ်ဘူးအဲဒုက္ခဆိုရင်မကြမ်းမမှမှုတွေလည်းတွေ့ရမှာပဲဥပါယတာဆိုရင်တွေ့ရမယ်တဲ့အဲဒါ ဘဝတိုင်းဘဝတိုင်းလိုက်ပြီးတော့နှိမ့်ချက်နေတဲ့မိရဲ့တဲ့ဒါတွေကလာတော့ဆိုညာကစပြီးတော့ဖြစ်တယ်တဲ့ဒါကြောင့်မို့မျက်စိကိုလည်းဇာကရောလာမောဟဆိုင်ကိုဆက်တော်တော်မိကိုလောင်းနေပြီမရှိမှတဲ့ပုဂ္ဂိုလ်တွေမှာလောင်းနေတာပဲနာမျက်စိကိုလည်းလောင်းနေမြင်ရတဲ့အချင်းတွေအကြောင်းပြုပြီးတော့လည်းဖြစ်မြင်သိစိတ်အကြောင်းပြုပြီးတော့လည်းဖြစ်မြင်တွေ့မှုအကြောင်းပြုပြီးတော့ဖြစ်မြင်တော့ကောင်းတာမကောင်းတာအကြောင်းပြုပြီးတော့ဖြစ်တယ်အဲ့ဒါတွေက ဆယ်တရားတော်ကြီးကလောင်းနေတယ်လို့ဆိုတော့လောလောဆယ်မှာຢာကဖြစ်ဒေါသဖြစ်မောဟဖြစ်ဆက်ချင်းလောင်းလာအဲလောကဓမ္မောအရင်ခံပြီးတော့ကုရအပုဂ္ဂိုလ်ပြုဘဝပြုဖြစ်တဲ့အခါဇာတိမီးလောင်းနောက်ဧရခါဇာဇီယာမီးဧရခါမရဏမီးအဲဆိုရင်ဒီဆိုရတာတွေကလည်းအကြောင်းအားလည်းမပြူးမှုပြမှာတတိယကငိုကြည့်တာလည်းရှင်းမှာပဲကိုရှင်းရကိုရှင်းရရှင်းမှာပဲဥပါယတာမီးရဲ့တဲ့အဲ့ဒါတွေအကုန်လုံးလောင်တယ်ဒါကြောင့်မို့သာဃာဒေါသမောဟသုံးရာဖြစ်ဟိုသေးဘူးဆွေးငိုတာ သိစိတ်ဒုက္ခပူဇာကျင်စားကိုယ်ရင်မိထိန်ကြီးဆက်တကြလို့ပြောဆောင်မှုကလေးရေးတာတို့လိုပဲသာတော့လွယ်ပါ့။အဲဒါတစ်ခေါက်ဆိုလိုက်ရအောင်။သာသာဒေါသမောဟသုံးရာသို့ကိုပေရေးဒီဖေမူရာကိုယ်စိတ်ဒုက္ခပူဇာကျင်စားကိုယ်ရင်မိ ခိန်ကြီးသတ္တဗျာအဲမြညာကနေပြီးတော့မျက်စိအခင်းမြင်ပြီးမှုမြင်တွေ့မှုမြင်တော့ကောင်းမကောင်းခံစားမှုအဲဒီ၅ပါးသောတရားတွေအကြောင်းပြုပြီးတော့ဇာတာရောဂမောဟဖြစ်တဲ့ဇာတာရောဂမောဟရင်ခံပြီးကုသိုလ်အကုသိုလ်ဖြစ်တဲ့ဘဝအဖြစ်ဖြစ်ရတယ်၊အိုရတယ်၊သိရတယ် ပူဆွေးရအကြောင်းတွေ့ပြီးပူဆွေးရတယ်ငိုရအကြောင်းရှိတဲ့ကံငိုရတယ်ကိုဆင်းရဲစိတ်ဆင်းရဲဖြစ်ရတယ်ကိုစိတ်ဒုက္ခကိုဒုက္ခစိတ်ဒုက္ခကိုကိုဆင်းရဲစိတ်ဆင်းရဲဖြစ်ရတယ်ပူရပြိုးတာပြိုးတာပူရတယ်ဖြစ်မှဖြစ်ရတယ်ဒီတဲ့တောက်တစ်ခေါက်ခေါင်းနဲ့ရင်းစာပူပန်ရတယ်အဲ့ဒါကိုတွင်မီထိန်ကြီးဆက်တဲ့ပြားတဲ့မီးဆက်တဲ့ပါအင်းဆက်တဲ့ပါတော့မီးတွေလောင်းနေပြီအဲ့ဒီမီးတွေငြိမ်းနေတာရေးကြည့်ပါတယ်အဲ့ဒါကို မြတ်စွာဘုရားကလည်းညာနေစေတေကောင်ကဖြစ်လာတဲ့ညာနေကိုအာရုဒ္ဓတုတ်သက္ကုရာကနေမိလောင်နေပုံကိုဟောသည်တဲ့အဲဒါမိလောင်ပုံတော့သဘောကျတော့ပါမျက်စိကနေပြီးတော့ဒါနားကိုသွားကြအောင်လေဟုတ်လားနားလည်းပါရင်နားရောလည်းလွယ်ပါလေတစ်ခုဆိုရင်နားလည်းတော့နောက်မှမိမလောင်တဲ့မိကနောက်မှပေါ်ရမယ်မိလောင်လိုက်အောင်မှကျေဥလား မီးလောင်ပြီးတော့မှမီးမလောင်တဲ့မီးတော့ခေါ်ရမှာသောတံဘိက္ခေအာရိတံဘိက္ခေယံသောတံငါဘောအာရိတံရေရေကြောင့်တော့လောင်အပ်ပြီသတ္တာအာရိတအတန်ဒီကိုလည်းလောင်ပြီသောတဝိညာဏအာရိတံကြာတိစိတ်ကိုလည်းလောင်ပြီသောတတံဖသောအာရိတောကြာတိမှုကိုလည်းလောင်ပြီသံတိရံသောတတံဖသဒုက္ခဥဒ္ဒတိဝေရိတံဒုက္ခဝဒုက္ခအဒုက္ခဝဒုက္ခဝ ကာမိဝရိတံကြားတွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်ပြီကြားရတာလည်းဒီမိလောင်နေပေါ့ဆယ်တပါးကမိလို့လောင်နေ။အဲဒါလေးဆိုရဲကြအောင်လို့နာကိုလည်းလောင်ပြီသံတွေကိုလည်းလောင်ပြီသာတိစိတ်ကိုလည်းလောင်ပြီသာတိမှုကိုလည်းလောင်ပြီသာတိလို့ကောင်းတာမကောင်းတာကိုလည်းလောင်ပြီ အဲနားကကြားတဲ့အခါဝိပဿနာရှိမှမရှိတဲ့ပုဂ္ဂိုလ်ရဲ့အဲဒီကြားတဲ့အခါနားကိုလည်းကိုနာလေးလည်းတရားမှုຢာကဖြစ်နိုင်တယ်ကိုနာလေးအကြောင်းပြုမကောင်းတာတွေကြားတဲ့အခါစိတ်ဆုံးမှုတွေဒေါသဖြစ်နိုင်တယ်အဲကောင်းမကောင်းမထင်ရှားလို့တာမန်ကြားတာတွေဆိုငါကြားတယ်မြဲအများရန်ကြားနေတာပဲငါကအများရန်ကြားနေတယ်ကြားတဲ့ပုဂ္ဂိုလ်ကလည်းအများရန်ရှိနေတယ်ဒီလို အနိညာသူကမောဟဖြစ်တယ်အဲဒီဒါရောကမောဟဖြစ်ပြီးတော့ကိုယ်လိုရှိတဲ့တိုင်းပြင်းပြီးအောင်အာထုတဲ့အခါသူတို့ကအကုသိုလ်ကံနဲ့ဖြစ်အဲဒီကံကအကျိုးပေးတဲ့အခါကာလကြဇာတိဘဝတိဖြစ်တဲ့မိဇရာဥရတဲ့မိမရဏတရားတဲ့မိတောင်းတယ်မိကအကြောင်းအရာကသူဆွေးရတာကိုရှိတယ်တဘဝလုံးသူဆွေးလို့တဲ့ပုဂ္ဂိုလ်ဆိုတာရှားတာပဲအနည်းနဲ့များပဲကွာငိုကြည့်ရတာလည်းရှိတယ် ကိုဆင်းရဲကိုဆင်းရဲကိုဆင်းရဲဆိုတာတော့ဆင်းရဲပါလူလောကမှာကိုဆင်းရဲလုံးဝမရှိတဲ့ပုဂ္ဂိုလ်မရှိပါဘူးအနေနဲ့အများကြီးမှာဒီပုဂ္ဂိုလ်များယောဂဝရဏတွေရှိသိဆင်းရဲတာပါအဲစာရိတ္တရေမရေးထိုင်တဲ့ပင်မလောက်ရတဲ့ပုဂ္ဂိုလ်ဆင်းရဲတယ်ဒီလိုနိုင်ငံပုဂ္ဂိုလ်ကနှိစ္စတော့နှိစ္စခံရဒုက္ခတွေကြောင့်ကိုဆင်းရဲတွေအများကြီးဖြစ်တာသိဆင်းရဲလည်းအများကြီးဖြစ်ရတာလေအင်းကြောက်ကြမှကောင်းတာပဲဒီမှာကြည့်ရလို့ရင်းနဲ့ပူရတာလေအဲဒါတွေက ကိုယ်နဲ့စတဲ့ပုဂ္ဂိုလ်တွေဆုံးသွားလို့ပြည့်စည်သွားလို့ဒီဝဥစ္စာတွေပြည့်စည်သွားလို့ခင်မဖြစ်ရလေခြင်းလို့သာဓုဘဝနဲ့ပူပင်ပူပန်ရတာတွေလည်းပဲရှိတာပဲမကင်းဘူးတဲ့အဲဒါနာကိုကြောင်းကြည့်ပြီးတော့ဖြစ်တဲ့အပန်းကြားတဲ့အပန်းကြောင်းကြည့်ပြီးတော့ဒါအကြရှိတာရာဘောဒီလိုကြည့်ပြီးသိဆိုတာပဲအဲကြားပြီးတော့သိတဲ့ကောင်းသောအကြမကောင်းသောအကြအကြောင်းကြည့်ပြီးဒါကဒေါသတွေဖြစ် ကြားလို့တွေ့ရတာလည်းကောင်းသောဖြစ်မကောင်းသောတွေ့အကြောင်းပြုပြီးတော့ဒါကရောဂါတွေရှိရတယ်။ကောင်းတာတွေတွေ့တဲ့ခါကာလကောင်းကောင်းခံစားရတယ်။နားထဲမှာตายရလို့ကြီးနေလို့ကိုကြိုက်တဲ့တန်လေးကကြားတော့ဝင်ဆိုးလို့သဘောကျကျုံကျုံနဲ့အဲဒီမှာဒုက္ခဝေဒနာတွေဖြစ်တယ်။မကောင်းတာတွေကြားတဲ့ခါကာလမျက်နှာကြီးကျုံမဲ့သောမနာတာတွေဖြစ်တယ်။ဘုံကတာဒေါသတွေဖြစ်တယ်။အဲဒီမှာဒေါမနတာဒုက္ခဝေဒနာတွေဖြစ်တယ် အလယ်လာရိုးရိုးကြတဲ့ခါကျတော့လည်းငါပဲသူပဲယောက်ျားမိန်းမပဲမျက်စိနေတဲ့ဆိုတဲ့အနေမျိုးနဲ့အဲဒီတော့မောဟအတိကိုဒီအဲ့ဒါအကြောင်းပြုပြီးတော့ကုသိုလ်အကုသိုလ်တွေဖြစ်ဘဝအဲ့ဒီကုသိုလ်အကုသိုလ်အကျိုးပေးတော့ဘဝအကျိုးဖြစ်ဇာတိကြီးလောင်တယ်။အိုရတယ်၊ဇာမီ၊သေရတယ်၊မရဏမီ။အဲဆိုရင်ဒီဆိုရတယ်ဘောကမီ၊ငိုရတယ်ပရိဒေဝမီ။အဲကိုယ်စင်ရည်ဖြစ်ရတယ်၊သူစင်ရည်ဖြစ်ရတယ်ဒုက္ခဒေါမနကမီ။ စိတ်နှလုံးကျဉ်းစားပူပန်ရတယ်ဥပါယကမိတဲ့ကြားရကနေပြီးတော့လည်းဖြစ်တယ်အဲရှိတော့သူတို့သူတို့ပဲသွားကြပြန်ဟုတ်လားနှခေါင်းကိုလည်းလောင်းနေအနံ့တွေကိုလည်းလောင်းနေနာသူစိတ်ကိုလည်းလောင်းနေတယ်နောက်ဖြစ်ရင်လည်းရှိရင်နာတွေးမှုကိုလည်းလောင်ပြီးနာတွေးလို့ကောင်းတာမကောင်းတာကိုလည်းလောင်ပြီးဒါလေးရရှိရမှာ။သံဘုဒ္ဓေရှင်းနေလို့သုံးတာလည်းတော့နားလည်မှာပါပဲ။ တိုင်းသာလေးဆိုရကြအောင်လို့နှာခေါင်းကိုလည်းလောင်သည်နှာတွေကိုလည်းလောင်သည်နှာပြီးစိတ်ကိုလည်းလောင်သည်နှာတွေ့မှုကိုလည်းလောင်သည်ဒီကံငယ်ပိုက်ထဲမှာပါတယ်နော်ကံငယ်ပိုက်နဲ့ဟိုကကြားတွေ့မှုကနာတွေ့မှုဒီလိုဆက်လိုက်ရပါတယ်နာတွေ့မှုကိုလည်းလောင်သည် နံပြုလို့ကောင်းတာမကောင်းတာကိုလည်းလောင်ပြီအနန္တရင်းနဲ့စပြီးတော့လဲဒါကတော့ကမောဟအစောက်တဲ့ဆယ်တပါးလုံးကြီးလောင်နေတော့ဇေဝအာရုဒ္ဓလို့ဆိုရဟန်းတို့ဇေဝလျာဝအာရုဒ္ဓရဲ့ကြောင်ကြောင်တောက်လောင်အပ်သည်ရတာအရတာလည်းကိုအာရုဒ္ဓရဲ့ကြောင်တောက်လောင်အပ်ကုန်သည်ဇေဝဝိညာဏံ ဘုရားသာအသိမှုဇင်ဝဝိညာဉ်ကိုအာရိတံကျေကျွန်တော်တော်လုံးအသည်အဲလျှာကိုလည်းလောင်းနေရတာတွေကိုလည်းလောင်းနေစားပြီးရစိတ်ကိုလည်းလောင်းနေစားတဲ့အခါကာလမှာစားတာအကောင်းစားတာရှိမကောင်းတာစားတာရှိကောင်းကောင်းလေးတွေစားရတဲ့ခါကာလကြတော့တာယာမြင့်တဲ့ဇာကဖြစ်တယ်မကောင်းတာတွေစားရလို့ရှိရင်ဒီလုံးမကျင်နာဘူးကောတချို့မကောင်းတာစားတာနဲ့ကြံတော်ဖြစ်တာတွေအဲဆရာပါပါရှိလို့ကောင်းကောင်းနေမစားရ မပြည့်စုံလို့ရှိရင်လည်းဘယ်သူကြောင့်မင်းဘာဖြစ်ရလဲဆိုပြီးတော့ဒီလိုလည်းပဲဒေါသတွေဖြစ်တာပဲအဲဒါຢာကဒေါသတွေစားရတာနေပြီးတော့ຢာကဖြစ်လိုက်ဒေါသဖြစ်လိုက်အဲကောင်းမကောင်းအထူးမရှိပဲနဲ့အလယ်လားစားနေတိုင်းစားနေရတဲ့ခါကလာတယ်ငါစားနေရတယ်အဲငါငါစားနေရရုပ်ကြတဲ့မိန်းမပဲငါအမြဲတည်းနေဆိုတဲ့အနေနဲ့တာမာတိယုတ်သိမောဟတဲ့အဲဒါကဒေါသမောဟတွေဖြစ်မှာတော့ ဒါရဏမောအကျဉ်းခံပြီးတော့အာထုံမှုပြုပြင်မှုတွေရှိတယ်စားစရာအကြောင်းပြုပြီးတော့ကောင်းကောင်းစားရအောင်လို့အာထုံမှုရှိတာပေါ့အခုလူတွေနေနေနေအာထုံနေတာစားရေးရေးကြည့်တာပဲစားဖို့နေရေးကိုရေးကြည့်အဲစားဖို့ရတော့အာထုရတာတရားသဖြင့်အာထုတာလည်းရှိမတရားသဖြင့်အာထုတာလည်းရှိမတရားတဲ့နည်းနဲ့တရားဥစ္စာတွေခိုးမယ်လိမ့်မယ်အဲမတော်တာတွေလုပ်မယ်ဆိုအကုသိုလ်ဖြစ်တာပေါ့အဲတတ္တံသခိုးတာကိုဒိဋ္ဌာန်တွေမကောင်းမှုတွေဖြစ် ဘုရားသခင်ကြီးနဲ့ကြားတဲ့အခါကုသိုလ်တော်မှုတွေပြုပြန်တဲ့ဆိုရင်လည်းကောင်းမှုကုသိုလ်တွေဖြစ်ပြန်တာပဲအဲဒီအကုသိုလ်တွေကုသိုလ်ရမယ်ကိုကျိုးပြီးတော့ဘဝဇာတိဖြစ်သရာအေရနာယပေယသုံးရပုစုရငွေကျွေးရကိုယ်စိတ်ဆင်းရဲရသင်လုံးပြစွာပူပန်ရဆိုတော့တစ်ဆယ်တကားတော့မိပြီဖြစ်တော့တာပဲစားရနေပြီတောင်းနေအဲဒါရတာဆွဲလန်းပြီးတော့ကောင်းမှုမကောင်းမှုတွေပြုလို့ ဘဝအတိတ်တွေဖြစ်ပြီးဒုက္ခတွေရောက်နေတဲ့ဝိသုတွေအများကြီးရှိပါတယ်။ဥဒ္ဒန်ဒုဒ္ဒန်အဲဒီတော့ဟာလေးဖြစ်ခဲ့ကြလားဒီကုမူလာပြီ။ဒါများတွေကမလို့သေးရင်ကိလေသာမကင်းရင်ဒီလိုဟာတွေနောက်လည်းပြုံးမှာပဲ။အဲဒါမီးလောင်နေတာတဲ့။ဒါကိုဆိုရမယ်။လျာကိုလည်းလောင်နေ။ရတာတွေကိုလည်းလောင်နေ။သာသီစိတ်ကိုလည်းလောင်နေ။ သာတွေ့မှုကိုလည်းလာမည်သာတွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်သည်သာမှုနဲ့စပြီးတော့လောင်တာကတော့တော်များပါပဲနှာခေါင်းနဲ့အနံ့ကတော့နည်းနည်းနဲတယ်လို့ဆိုရမှာဒါလည်းပဲရှိတာမလို့ရှိတာပဲဒီကလည်းပဲဒီကလည်းရှိပါတယ်ဒီကအနံ့နဲ့စပြီးတော့လည်းဒီဝေတို့ပန်းတို့နဂါတို့အရာတွေပါလေအတွက်ဒါတွေကလည်းလူတွေတော့ကြောင်းကြရရတာပဲဒီလို ညင်မွေးတွေနဲ့ဒါတွေရောက်ပြီးတစ်သိန်းရွေးဖြစ်လာရရှိနေတာဒီလိုဟာတွေရောက်မယ်ရှိပါတယ်သူကလည်းရှိတာပါပဲနောက်ကိုယုတ်ကာယောအာရိတောကာယောကိုယုတ်ကိုအာရိတောရဲ့တင်ဝန်တောက်လောင်အာရိဘုရားဘာအတုတိယုတ်တော်အာရိတရဲ့တင်ဝန်တောက်လောင်အာကုန်ဤကာယဝိညာဏံသိတိမှု ကာယဝိညာဉ်ကိုအာရိတရဲ့တင်ဝန်တောက်လောင်အာရိကိုကသိရှိတာလေ အများကြီးပဲဒါကတော့ကိုယ်ကတွေ့ထိတာကတော့ကိုယ်ထဲမှာအသာသေးကောင်းနေတဲ့နေရာနေရာတိုင်းကတွေ့ထိရှိနေတာပဲတွေ့လို့အများကြီးရှိတယ်တွေ့ထိလို့အဲဒီတွေ့ထိကိုအကြောင်းပြုပြီးတော့ကောင်းတဲ့တွေ့ထိတွေနဲ့စပ်ပြီးတော့နှစ်သက်သာယာမှုဖြစ်တယ်ဇာတာမိလောင်တာလည်းမကောင်းတာတွေနဲ့တွေ့ရတဲ့အခါကိုယ်ရဲ့နာကျင်ခိုက်ခဲမှုတွေဖြစ်တဲ့အခါပင်မမှုတွေဖြစ်တဲ့အခါတွေစိတ်လုံးမသာမှုတွေဖြစ်တဲ့ဒေါသတွေမှာပါလာဒေါသမိလောင်တယ် သာမာတိတိနဲ့စပြီးတော့ငါပဲလို့ပုဂ္ဂိုလ်တ attva အနေနဲ့ဗာမညအတိတွေဖြစ်တဲ့မောဟမိတွေလောင်တာတဲ့မိစ္ဆာအတ္တအစွဲတွေဒုက္ခလည်းပါတော်မလို့ပါပါတယ်အဲဒီမှာမောဟမိတာအဲဒီဇာကရောမောဟအကြောင်းကိုခံပြီးတော့ကိုယ်အကျိုးပြုအောင်လို့ဒီလိုတစ်ခုပြုလိုက်ရင်အကုသိုလ်လည်းဖြစ်တယ်ကုသိုလ်လည်းဖြစ်တယ်အကုသိုလ်ကုသိုလ်ကအကျိုးပေးတော့ ဘဝတို့ကြည့်အကုဒ္ဒရာကျိုးခြင်းအပင်လေးပါးဘဝတို့ဇာတိကြည့်ရကုဒ္ဒရာကျိုးခြင်းကလောဘနာဘဝတွေကြည့်ရဇာတိဘဝတို့ကြည့်ရတော့ကျင်ကြည့်ရဘဝအိုရမယ်နာရမယ်ဒေရမယ်သိရင်ဒီဆိုရမယ်ငွေကြေးရမယ်ကိုယ်ချင်းရဲ့ကိုယ်ချင်းရဲ့ကြည့်ရမယ်ညစွာပူပန်ရမယ်အဲ့ဒါတွေကမိနေပဲဒါတွေစေတကားတော်မိတွေကိုယ်ကြည့်ရနေနေကြောင်းနဲ့အဲဒါလည်းဆိုရအောင်လို့ပြည့်သွားရအောင် ကိုယ်ကိုယ်ကိုယ်လည်းလောင်နေကိုယ်များကိုယ်လည်းလောင်နေသိတိစိတ်ကိုယ်လည်းလောင်နေဖြစ်ပြမှုကိုယ်လည်းလောင်နေဖြစ်ပြလို့ကောင်းတာမကောင်းတာကိုယ်လည်းလောင်နေကိုယ်ကိုယ်ကိုယ်လည်းလောင်နေ ကိုငါရလောင်နေသိသိကိုရလောင်နေသိသိမှုရလောင်နေသိတွေ့လို့ဘာမှမကောင်းတာကိုလည်းလောင်နေသိတယ်ဆိုတာကတော့ကိုယ်နဲ့တိုက်ခိုက်ပြီးတော့သိတဲ့သဘောတွေ့တယ်ဆိုတာသိတဲ့ကနေပြီးတွေ့တာမှသိတာနဲ့တွေ့တာနဲ့ခုပဲကွဲပြားပါတယ် မနောအာရုဒ္ဓမနောစိတ်တော်မနောစိတ်နှလုံးကိုအာရုဒ္ဓပြောဗမောတောက်လောင်အာသည်သမာစိတ်ကိုအာရုံတဘောတော်ကိုအာရုဒ္ဓပြောဗမောတောက်လောင်အာကုန်ဤမနောဝိညာဏံစိတ်ကိုကြံသိမှုကိုစိတ်ကိုကြံသိမှုမနောဝိညာဉ်ကိုအာရုဒ္ဓရောဗမောတောက်လောင်အာသည်စိတ်ကိုကြံသိပြီးပြီးတဲ့အာရုံအဲ့ဒါကြီးကလည်း ငြဲဖြစ်နေတာပဲမိုးနေတဲ့ခါဆိုရင်ဒီကြံပြီးမှုတွေရှိနေတာပဲအဲဒီကူးထဲမှာအရင်ကသဘင်းသဘင်းနဲ့ပေါ်လာဆုပ်ဖို့မဟုတ်မဟုတ်ဒီဖြစ်ဖြစ်မဟုတ်ဒီဖြစ်ဖြစ်ဒီကူးကအာရုံကတော့ပေါ်လာပဲဘယ်လိုဆင်းရဲနေတဲ့ပုံစံဖြစ်ဖြစ်ပြရလို့ဒီကူးနဲ့တစ်သေးတော့ဖြစ်နေတာပဲอืมဘယ်လိုဖြစ်တာလဲစသဖြင့်ဒီလိုကြည့်ရတဲ့ပုံဖြစ်နေတာပဲတစ်ခါပြန်ကြတော့ဘာမှမဟုတ်ဘဲနဲ့ကြောက်ကြရလမ်းကြရတဲ့ဒီကူးတွေကြောက်လမ်းဆင်းရဲကြောက်နေတာလည်းရှိတာပဲ စိတ်ကူးအာရုံတွေဆိုတာစိတ်ကူးစိတ်ကူးတွေပေါ်နေအဲဒီစိတ်ကူးတွေကကောင်းတဲ့စိတ်ကူးတွေဖြစ်လို့ရှိရင်ဒါမျိုးလည်းဖြစ်တယ်ရာဂမျိုးလည်းအဲဒီမှာကောင်းတဲ့စိတ်ကူးဖြစ်တိုင်းဖြစ်တိုင်းဟာစိတ်နှလုံးကိုလည်းလောင်နေကြီးစိတ်နှလုံးကြောင်းပြီးလို့ဖြစ်တာကိုရာဂပြီးတော့စိတ်ကူးမှုကအာရုံတွေကြောင်းပြီးတော့လည်းဖြစ်တော့အဲဒီအာရုံတွေလည်းလောင်နေကြီးတယ်စိတ်ကူးကြံပြီးမှုကြံပြီးမှုမိပြည့်ပြီးတော့ဖြစ်တယ်အဲဒါကလည်းလောင်နေကြီးတယ် ကြံပြီးတော့သူကြီးရမှာအာရုံနဲ့ပြီးနေတွေ့တာရောဟိုမဟုတ်ဘူးအဲ့ဒီအာရုံနဲ့တွေ့တော့အဲ့ဒါအကြောင်းပြုပြီးတော့လည်းဇာကဒေါသတွေဖြစ်တော့အဲ့ဒါလည်းလောင်းနေပြီကြီးလဲဒီတော့သူကြီးကြံပြီးပြီးဝမ်းနဲ့ဝမ်းသာနေတာရှိတယ်ဆင်းချမ်းသာရှိနေတာရှိတယ်အလေသာလည်းရှိတယ်ကောင်းသောခံစားမှုမကောင်းသောခံစားမှုအကောင်းဆိုးတွေဖြစ်အဲ့ဒါလေးအကြောင်းပြုပြီးတော့ຢာကလည်းဖြစ်ဒေါသလည်းဖြစ်မောဟလည်းဖြစ်တာလောင်းနေတာပဲຢာဒေါသမောဟဖြစ်မှာတော့ຢာဒေါသမောဟအလိုအတိုင်းပြည့်ပြည့်အောင်လို့ ဇုံတစ်ခုပြုလို့ရင်အကုသိုလ်လည်းဖြစ်တယ်ကုသိုလ်လည်းဖြစ်တယ်အဲဒီအကုသိုလ်ကုသိုလ်ကအကျိုးပေးတော့ဘဝတုတိယဇာတိမိလောင်တယ်အဲတိယဘဝမှာအိုရလိမ့်မယ်မအိုပဲမနေဘူးသရာမိလောင်တယ်သိရလိမ့်မယ်မရဏမိလောင်တယ်ဆိုရင်သူဆိုရလိမ့်မယ်သောတာမိလောင်တယ်ငိုကြွေးရလိမ့်မယ်ပရိဒေဝမိလောင်တယ်ကိုယ်ဆင်းရဲတဲ့ဘက်ဒီတိယဘဝမှာရှိတာပဲဒုက္ခမိလောင်တယ်နှလုံးမသာမှုစိတ်ချမ်းသာမှုတွေလည်းရှိတဲ့ကိုယ်ဆင်းရဲတဲ့ဒေါမနတာမိလောင်တယ် ရှင်မဖြစ်ရလို့ချင်းလို့သူဆိုရတာပူပန်ရတယ်တခါတခါမဟုတ်ဖြစ်တတ်တာပဲအဲ့ဒါဥပါယမီလောင်ကြီးဆိုင်လာလေဆိုရနှလုံးကိုလည်းလောင်သည်သဘောအာယုံများကိုလည်းလောင်သည်ဉာဏ်ပြီးစိတ်ကိုလည်းလောင်သည်ဉာဏ်တွေ့မှုကိုလည်းလောင်သည်ဉာဏ်တွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်သည် အဲ့ဒါမြင်နိုင်ကြတော့ညာကနေပြီးတော့နှိသက်သာမှုတွေဖြစ်မိရပါလားကြားရတာနေပြီးနာရတာစားရတာဒုတိယကဒီကုသညာဉာဏ်ကြီးကဒါနှိသက်မှုဖြစ်နေကြတာမိတွေလောင်းနေတာပါလားသဘောပေါက်ဒေါသတွေဖြစ်တဲ့အခါလဲဒေါသမိတွေလောင်းနေတာပဲသာမန်အာယုန်တွေကလည်းပုဂ္ဂိုလ်သတ္တဝါအိစ္ဆဒုက္ခအတ္တအနေနဲ့သာမန်ပဂရိတိမျိုးပြီးနေမောဟမိတွေလောင်းနေတာပဲဒီထဲကနေပြီးတော့ ကိုယ်လိုတိုင်းပြုပြအောင်ဆိုပြီးတော့မှုတစ်ခုကိုပြုလို့လို့ရှိရင်ကောင်းတာပြုမြင်ကုသိုလ်ဖြစ်တယ်မကောင်းတာပြုမြင်အကုသိုလ်ဖြစ်တယ်အဲကုသိုလ်ကအကုသိုလ်ကအကျိုးပေးဘဝသိဖြစ်ဇာတိကြီးလောင်လောင်အားလုံးကြီးတဲ့ဆိုရလဲလောင်ငယ်လာပြီတဲ့ဇာတိဘဝသိတဲ့ဖြစ်ခဲ့လာယခုဘဝလည်းဖြစ်ဒီရဘဝမှာအိုရလိမ့်မည်ဒီရလည်းအိုရဲ့ယခုလည်းတို့ပုဂ္ဂိုလ်အိုးနေတို့မအိုသေးဘူးဒီနေ့ကအိုရမှာကိုပြွေရွယ်လေးလှရတာ လူသာအဲဒီမွန်စရာလေးတွေနဲ့ပြင့်နေတာလေးတွေဒီနေ့ကျရင်အဖွားကိုကြီးတွေပိုးကြီးတွေကျေးပြီးတော့ညွန်ကြသက်သက်ကြတွေပြင့်မှာဘိုးဝိုင်းတာတွားကြည့်ရင်နားတွေ့ရတယ်ကိုယ်ကြီးပွားတယ်အဲ့ဒါတွေကြည့်ရမှာမပြည့်ပဲမင်းဒီနေ့ကျသိရမယ်သုတ်တန်တွားကြည့်ရင်အသေးလေးေယုံမှာသွားခြင်းကိုအများကြီးပါပဲသိကြတာကြီးအများကြီးသိရမှာอืม နောက်ငိုကြည့်ရခြင်းငိုကြည့်ရမယ်ကိုဆင်းရဲစိတ်ဆင်းရဲဖြစ်ရမယ်သစ္စာပူလောင်တဲ့ဥပါယတာဆိုတာလည်းဖြစ်ရမှာပဲဆိုတာသတိရဖြစ်လာတဲ့ဉာဏ်ကြီးကသဘောပေါက်ပါတယ်သူပါမီလေးရှိတဲ့ပုဂ္ဂိုလ်ကိုပါရမီရှိတဲ့ပုဂ္ဂိုလ်ကသဘောပေါက်သဘောပေါက်တော့အဲ့ဒီလိုမီးရမလောင်အောင်ဘယ်နဲ့လုပ်ရမလဲဆိုမီးရမလောင်အောင်လုပ်တဲ့မီးတော့ဒီထဲမှာပါဘူးဒီသုက္ကရာကသူကမီးလောင်တာတွေကြောက်ခေါ်တာပဲမီးလောင်တာတွေကြောက်ခေါ်တော့မီးလောင်မှသိရင်ကိုပဲ ဒုက္ခဖြစ်ပြီးတဲ့တရားတွေနဲ့မြင်လို့လည်းမကောင်းကြားလို့လည်းမကောင်းဘယ်မှမကောင်းဘူးတဲ့။ယောပါတံဘိက္ခုတုတ္တဝါရိယသာရသောသက္ကုတမိန်နိဗ္ဗာန်နဲ့ဒီဒုဘေသူဝိနိဗ္ဗာန်နဲ့ဒီသက္ကုညာနာသမိန်နိဗ္ဗာန်ဒီစသည်နဲ့သွား၆ပါးကဖြစ်ပေါ်တဲ့တရား30ပေါ်တယ်။တရားတော်က9မျိုး9မျိုးဆိုတော့930အဲဒီ30တော့တရားတော်မှာနိဗ္ဗာန်နဲ့ဒီညီငယ်လို့ မျက်စိကိုလည်းမီးတွေလောင်နေတာပဲမြင်နေတာတွေကောင်းတာမြင်ရလဲຢာကမီးလောင်မကောင်းတာမြင်ရလဲဒေါသမီးလောင်အလေလားအာယုံမီးမြင်ရလဲမောဟမီးလောင်အဲဒီကနေပြီးဒါရောကမောဟအကြောင်းပြုပြီးတော့ကုသိုလ်အကုသိုလ်တွေဖြစ်တော့ဇာတိမီးရလဲလောင်နေပြီဘဝသူဖြစ်ရမယ်ဥရမယ်နာရမယ်သိရမယ်သူ့ရင်ကိုယ်စိတ်ကိုကျေးခြင်းနဲ့ဖြစ်ရမယ်စိတ်နှလုံးကိုယ်စိတ်ဆင်းရဲတွေဖြစ်ရမယ်စိတ်နှလုံးပြည့်စုံပူပန်ရတာတွေလည်းဖြစ်ရလိမ့်မယ်ဖြစ်ရလဲဖြစ်ကြလာပြီ အခုဘဝလည်းပြင့်နေတာနော်ဘဝလည်းဒီကြီးလောင်းနေတယ်ညာနေပြီလောင်းမို့ကြာကလည်းဒီလိုလောင်းနေတာပဲနာယကစာယကဒုတိယကအဲစိတ်နှလုံးဒီကုသံစဉ်းစားကြံပြီးမိရတာလည်းလောင်းနေတယ်ဆိုတော့မြတ်စွာဘုရားဟောတော့အဲ့ဒါတွေမိတို့လောင်းနေတဲ့အနေအားဖြင့်မြင်လာတာကိုမြင်လာတော့အဲမျက်စိကမြင်မှုနဲ့စပြီးတော့လည်းသူတို့ကာယမှုကြုံမှုမရှိဘူး အစတုန်းကတော့မြင်းရတာလည်းကောင်းတယ်ပြောပြတယ်ကြားနေရတာလည်းကောင်းနားနေရတာကောင်းစားနေရတာကောင်းဒုတိနေရတာကောင်းဒီကုသနာကြာနေရတာကောင်းတယ်အခုမိရလောင်းနေကြတာဒေါသမောဟတွေဒီကဖြစ်နေတယ်ဇာတိပြပြန်လာဇာတိမရဏဇာတိပြမရဏဒုက္ခပရိစ္ဆေဒုက္ခသမဏတာဥပါယတာဆိုမိရတဲ့ဒီမြင်ရကြရတာနေပြီးဖြစ်နေတယ်ဆိုတော့ဒီလိုအား၆ပါးကတရားတွေ နှိမ့်သက်စရာသားစရာပဲပြီးတော့မလဲဒုက္ခတွေတဲ့ဒုက္ခလက္ခဏာတွေသင်လာတယ်တဲ့သူတို့အနိစ္စလက္ခဏာမဟုတ်ဘူးဒုက္ခလက္ခဏာနဲ့ဆိုကြဟောအဲသိမှလို့ရှိရင်တော့အနိစ္စလက္ခဏာနဲ့လည်းတွေ့ပါတယ်ဒုက္ခနဲ့လည်းတွေ့အနတ္တနဲ့လည်းတွေ့အဲဒီဒီသေးဒီသေးကဖြစ်လာတဲ့ညာနေကိုဟောတာကတော့ဒုက္ခလက္ခဏာနဲ့ဟောတာတဲ့မိရေလောင်းနေလို့ဒီတရားတွေကမကောင်းတဲ့တရားတွေပဲလို့မြင်လာတဲ့အခါနေကျင်နေပြီးမိဝေတယ်ပြီး မျက်စိမြင်ရတာကိုလည်းမပြောမှုညီငွေတွေတော့ဒီကြားတာကိုလည်းမပြောမှုညီငွေတွေတော့ဒီနာယစားရဒုတိယသားတွေလည်းမပြောမှုညီငွေတွေတော့ဒီသင်္ကလုံးစိတ်ကုသလကြံရတာကိုလည်းမပြောမှုညီငွေတွေတော့ဒီကြီးကလည်းတို့မြင်ကြတဲ့သိကြတာတွေကဒီလိုဟာတွေပဲမိတွေလောင်းနေတာပဲသူလည်းလောင်းနေတာနောင်လည်းပဲဘယ်လိုဟာတွေအတောင်းတွေမြင်ရတယ်ကြားရတယ် နာရတယ်စားရတယ်သိသိရတယ်သိရတယ်ဆိုရင်လည်းဇာတာဒေါသမောဟမိကြီးလောင်းနေတာပဲကြောက်ကြရတယ်ပဲလို့သူတို့မြင်လာတော့သွား၆ပါးနဲ့စပ်ပြီးတော့နေပင်နဲ့ပြီးညီငွေသွားတယ်အဲညီငွေလို့ရှိရင်တော့နေပင်နာဝိရဇတိညီငွေတော့တတ်မဲ့တတ်မဲ့ရှင်ကျင်းတယ်အရိယာမဲ့ရောက်တယ်အဲဒီရောက်အောင်တရားအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကဘယ်လိုဘယ်လိုအားထုတ်ရမလဲဆိုရင် မြင်တိုင်းကြားတိုင်းပြီးမြင်တိုင်းမြင်ကြားပြီးတိုင်းမဆိုင်မှတ်ပါယုံနာမမြဲဆင်းရဲကြီးတာငါကောင်လဲပြောက်မျက်မှောက်မြင်တာတတတိဤနည်းနေကြရာမိစ္ဆရပါညအောင်လုပ်တယ်အဲဒီရေသေးတစ်ထောင်တွေမှာရေသေးဖြစ်လာတဲ့ရာတစ်ထောင်တွေမှာတော့မိလောင်တယ်ဆိုတာနဲ့ပဲဒုက္ခရှင်ပြီးတော့နိဗ္ဗာန်ညာနေဖြစ်မိရငြိမ်းသွားအဲဒီညပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့မြင်တိုင်း ကြားတယ်ပြီးတယ်ဆိုတာတွေကအကုန်လုံးပေါ့လေနာနာစားတာဝိသိကကြံပြီးတာတွေအကုန်လုံးမြင်ကြားပြီးတဲ့မြင်တိုင်းကြားတယ်ပြီးတယ်ဆိုတာကြံတဲ့ဥစ္စာတွေအကုန်မိတ်ပြောမယ်ဒီမှာလင်္ကာသုံးပိုက်ရတော့သုံးပိုက်ပဲဒီက၆ဘုံမရှိနိုင်ဘူးဒီမှာမြင်နဲ့မြင်ကြားပြီးတိုင်းမဆိုင်မှတ်ပါတဲ့မြင်တိုင်းကြားတယ်နာပြီးတဲ့စားပြီးတဲ့ဝိသိပြီးတဲ့ဒီကိစ္စကြံပြီးတဲ့ဒီတိုင်းက၄ခု မြင်ကြပြီးတော့မဆိုင်မှပါရမလားနဲ့မြင်လိုက်မြင်လိုက်မှကြားရင်ကြားလိုက်မှနာနေစားပြီးရင်တွေ့ပြီးတဲ့ဒီကုသကြံပြီးလိုက်မှပါဖြစ်တဲ့ဖြစ်တဲ့ကောမှမှလို့ရှိရင်တမာရညာအားပြလာတဲ့ခါကျယုံနာမမြဲဆင်းရဲကြီးတာယုံနာမျှပဲဆိုတာသိတာလေသိရမယ်မှဇေယျပြီးဇာအာယုယုတ်ကတခြားမှတ်ပြီးနေတဲ့စိတ်နာတရားကတခြားဒါလေးနှစ်ခုရှိတယ်ဆိုတာဘဝဉာဏ်နဲ့ပြီးတာပဲ ယုံနာနှစ်ပါးများပဲပုဂ္ဂိုလ်သားတော်ရောမရှိဘူးကိုယ်ပိုင်ဉာဏ်နဲ့ပြီးပြီးတော့ဉာဏ်နဲ့ကြားလိုက်ရင်မယင်းမယင်းသိပြီးကြောက်သိပြီးကြောက်သွားလို့မမြဲတဲ့တရားတွေကြီးတော့ပဲသိပြီးကြောက်နေဆင်းရဲကြီးတော့ပဲဒီတော့လိုအပ်ရင်ပြီးရလောင်းနေလို့ဆင်းရဲကြီးတော့ပဲမကောင်းတာတွေကြီးတော့ပဲလို့ဆင်းလာငါကောင်လည်းကြောက်တဲ့မြင်ပြီးကြောက်ကြားပြီးကြောက်ကြားတွေကငါကောင်ပုဂ္ဂိုလ်တော်တော်တော်ပဲဟုတ်မလဲသဘောတရားများပဲအနတ္တလည်းပဲသင်နိုင်မယ်တဲ့မျက်မှောက်မြင်တာတဲ့ အဲယုံနာမယ်ယုံနာမျှပဲလို့လည်းပဲကိုယ်တော်မြတ်မောက်ပြည့်မြင်သွားပါလိမ့်မယ်မမြဲတဲ့တရားပဲလို့လည်းမြင်သွားပါလိမ့်မယ်ဆင်းရဲလို့လည်းမြင်သွားပါလိမ့်မယ်ငါကောင်မဟုတ်တဲ့အနတ္တတရားပဲလို့ဒီလိုလည်းပဲမြင်မောက်မြင်သွားပါလိမ့်မယ်ကိုယ်တိုင်တွေ့မြင်သွားပါလိမ့်မယ်လို့ဆိုထားပါတယ်အဲဒီလိုမြင်မြင်နိုင်မြင်တဲ့တော့အာယုန်နဲ့မှဒါကမင်းဖြစ်ဘူးမင်းမလောင်ဘူးနေသမသာမှုမလောင်ဘူးဒေါသဖြစ်ဆုံးမှုလည်းမလောင်မောဟလည်းမလောင်ဘူးမလားတော့ຢာရကမောအရင်ခံပြီးတော့ပြုမယ်ကုသိုလ်အကုသိုလ်တွေမရှိရဘူး ကုသိုလ်အကုသိုလ်ကနေရဆက်ပြင်းမဲ့ဘဝပစ္စယဇာတိမိဘဝအတွက်ဖြစ်တယ်မိမလောင်ရဘူးဘဝမှာအပြစ်မဖြစ်ရင်မအိုရဘူးမသေးရဘူးစိတ်မှုစိတ်မှုတွေမဖြစ်ရဘူးမငိုကြရဘူးသူချင်းဖြစ်ခြင်းတွေမဖြစ်ရဘူးအဲသင်္ကန်းပြင်းတာပူတာမှုတွေပဲဖြစ်ရတော့ဒါတွေအကုန်လုံးညင်းတယ်ဒါကသူ့တိုင်းမှတိုင်းငြိမ်းတယ်အဲဒီဝိပဿနာကယဉ်တာပြည့်စုံတဲ့အခါကာလကြတော့အရိယာမဉ္ဇဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုတယ်တဲ့သောတာပတိမဉ္ဇဏ်နိဗ္ဗာန်ပြုမျက်မှောက်ပြုလို့ရှိရင်

သရာအစကြည့်တော့မူးကိုကုန်ငင်းတာပဲအရာတမရောက်တဲ့ခါကျတော့ဘာဘဝမှမရှိရတော့ဇာတိတွေကုန်ငင်းသရာမရဏသောကပြုတော့အကုန်ငင်းပြီးတော့သွားတယ်အဲဒီတော့ငင်းအောင်လို့အားထုတ်ရမယ်လို့ဒီကြောင့်မိုးကကုန်ကြီးကအားလုံးသောယောဂီပုဂ္ဂိုလ်တွေနဲ့ဆံအောင်လို့ထည့်ထားပါတယ်။ဒါရင်ဒါလေးဆိုရမယ်။မြင်ကြသည်တဲ့မဆိုင်မှတ်ပါ။ယုံနာမမြဲဆင်းရဲကြီးတာ င်လည်းပြောင်းမျက်မှောက်မင်္ဂလာငါကောင်လည်းပြောင်းမျက်မှောက်မင်္ဂလာသတ္တတိဤနည်းရင်းကြရာမြင်ကြားပြီးတိုင်းမဆိုင်မှပါယုံနာမမြဲဆင်းရဲကြတာ င်လည်းပြောင်းလင်းမောက်မြင်ဟာသတ္တတိဤနည်းနေကြရာအဲမြင်နိုင်ကြတဲ့နာနဲ့သာပြီးတဲ့ပြုစီတဲ့ဟိုကိုယ်ရသနာတွေရတယ်ပြုစီတာတွေပါပါတယ်ကိုယ်မူရာတွေဖြစ်တိုင်းဖြစ်တဲ့စိတ်ကြီးတွေဖြစ်တိုင်းဝေဒနာတွေဖြစ်တိုင်းသဘောတရားတွေဖြစ်တိုင်းတတိထံအားဖြင့်ဒွါရင်၄ပါးဇာနဲ့ပြောလို့ရှိရင်၆ပါး အဲဒီတရားတွေစိတ်တိုင်းစိတ်တိုင်းရှုပါတဲ့ရှုလို့ရှိရင်မျက်မှောက်မြင်ပါလိမ့်မယ်ဘာတွေမြင်မှလဲယုတ်တရားနာတရားများပဲဆိုတာကိုယ်ပိုင်ညာနဲ့ဖြစ်ပါတယ်ဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေကတော့ကိုယ်ရဲ့ကြည့်တာရှင်းနေပါတယ်မဟာမထဝရတဲ့ပုဂ္ဂိုလ်တွေလည်းအဲဒီတိုင်းကြည့်မှာဒီကယုံနာများပဲဖြစ်ပြီးကြောက်တယ်လည်းမမြဲတဲ့တရားတွေကြီးတယ်ဖြစ်ပြီးဖြစ်နေဆင်းရဲကြီးတယ်ဇာကရောဒမောဟစသဖြင့်မိရလောင်းနေတယ်ဆင်းရဲတွေမကောင်းတဲ့တရားတွေကြီးတယ်ပဲဒီလိုလည်းသဘောပေါက်ပါလိမ့်မယ် ပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားများပဲအနတ္တတရားပဲဒီလိုလည်းပဲမြင်မို့မြင်ပါလိမ့်မယ်တဲ့အဲဒီလိုမြင်တိုင်းမြင်တိုင်းမြင်ရတဲ့အာရုံနဲ့စပြီးတော့ຢာကလည်းမဖြစ်ဒေါသလည်းဖြစ်မောဟလည်းမဖြစ်အဲရင်းကမိသုံးပါးငြိမ်းအဲဒီမိရဲ့အကြောင်းပြုပြီးတော့ရှင်းမဲ့ကုသိုလ်ကံနဲ့အကုသိုလ်ကံနဲ့လည်းမဖြစ်ရအောင်မဖြစ်တော့အဲဒီကံအကျိုးပေးမဲ့ဇာတိဇရာမရဏအစပြီးတော့မိရဲ့လည်းအကုန်လုံးငြိမ်းတယ်ဓမ္မတက္ကဏင်းဓမ္မတက္ကဏင်းမိငြိမ်းနေတာဟိုတရားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့သိကောင်းတဲ့မိငြိမ်းတဲ့တရား ဟောင်းတယ်မှားလိုက်ရင်သမီးငိမ့်တာပိန်းတယ်မှားလိုက်သမီးငိမ့်သမီးဆိုဆက်သမီးပေါ်တပိုင်းတပိုင်းငိမ့်နေတော့ကိုယ်ရောကိုယ်ရောမှားသမီးသမီးငိမ့်သွားတာဆက်သမီးဆက်သမီးတို့စုံစုံငိမ့်သွားကြွရဲတန်းတယ်ချရဲမှားတိုင်းမှားတိုင်းစုံစုံငိမ့်နေငိမ့်နေကြရဲစသည်မှားတိုင်းမှားတိုင်းစုံစုံငိမ့်မိဆက်တုံဆက်ဆက်တုံဆက်တုံစုံစုံအကုန်လုံးငိမ့်တယ် ဝိပဿနာဉာဏ်အရှင်တိုင်းရင်းလို့ဝိပဿနာဉာဏ်ရင်းတာပြည့်စုံတဲ့အခါကာလကျနိဗ္ဗာန်တရားတွေ့ခုနပြောတဲ့သောတာပတိမေရောက်ရင်သောတာပတိမေအလိုက်မိတွေငြိမ်းသွားတယ်သောတာပတိမေချင်းပယ်နိုင်တဲ့ຢာကဒေါသမောဟတွေမပြေဘူးအဲအဲဒီຢာကဒေါသမောဟဆက်ခြင်းနဲ့ပယ်ဘဝတွေသာတိသရမရဏစသီတော်မိတွေကုန်ငြိမ်းခုနဘဝတဲ့ပုံလုံးကြီးဆင်းတဲ့ဇာတိဇာမရဏအစရှိတော်မိတွေကုန်ငြိမ်းပြီ အရာတမဲ့ရောက်တဲ့အခါကျတော့ဗာမီးမှမရှိဘူးအကုန်လုံးငြိမ်းအဲဒီလိုငြိမ်းအောင်အားထုတ်ရမှာပေါ့အဲဒါကြီးရဲ့တွေ့တယ်မှာတော့မီးတွေလောင်းနေရဲဆိုတာမြင်တဲ့အတွက်မျက်စိကလည်းပဲຢာကဒေါသမောမီးတွေလောင်းနေပုံသူတို့မြင်တယ်သူတို့ဒီပူဇော်နေတဲ့ပုဂ္ဂိုလ်ပါရမီရလည်းရှိတော့မီးတွေတဟုံးလောင်းနေတယ်လို့ပဲစိတ်ကဆင်းလာတယ်မျက်စိအကြောင်းပြုပြီးတော့လည်းတာယာဝယ်မရှိနာအကြောင်းပြုပြီးတာမှရှိနှာခေါင်း အဲအကြောင်းပြုပြီးသာယာဝယ်မရှိဘူးလျာအကြောင်းပြုပြီးတော့သာယာတော်ရတာလည်းပဲသာယာဝယ်မရှိဘူးကိုယ်ကပြုပြီးတာအကြောင်းပြုပြီးသာယာဝယ်မရှိသူကုသနာကြံပြတာသာယာဝယ်မရှိယခုမြတ်မောင်မှာတွေ့ရတဲ့အောင်၆ပါးနဲ့စပြီးသာယာဝယ်မရှိသလိုပဲနောင်လည်းပဲဒီလိုဖြစ်နေလို့ရှိရင်ဒီလိုဟာတွေနေမှာပဲဆိုရင်နောင်ယူတွေ့ပြီးတော့သာယာဝယ်မရှိနေဝင်နေပြီးညီငွေတွေတော့ဒီနေလိန်နာညီငွေတွေရှိတော့ဝိရဇတိတတ်မဲ့ခြင်းကင်းလေတော့သည် အဲမြင်မှုကြောင်းမှုနဲ့စတဲ့တတ်မဲ့ခြင်းတွေဖြစ်နေမမြင်လို့ပဲຢာကဒေါသမောဟမိတွေလောင်းနေတယ်ဇာတိဇယမရဏအစရှိတော့မိတွေလောင်းနေတယ်ဆိုတာမသိကြလို့သိပြီးပြတ်သွားတယ်ငယ်တွေညပဲဆိုတာမသိကြလို့ဒါကြောင့်ပါရနှိမ့်သက်ပြီးတော့ຢာကမိတွေလောင်းဒီလိုပြီးဒေါသမိတွေလောင်းမောဟမိတွေလောင်းဘဝအဖြစ်ဖြစ်ဇာတိမိတွေလောင်းအဲလိုဖြစ်နေအဲ့ဒါကိုမြင်လို့ချင်းညီလေးကညီငို့ညီငို့တော့ကိုတမ်းမဲ့မှုຢာကသင်းသွားတယ်အဲ့ဒီအာရုံနဲ့စသည်တမ်းမဲ့ကြံကြည့်ဘူးတဲ့ ဒီအောင်တွေလုံးလုံးဆုံးတော့ပြီးတော့သင်္ခါရချုပ်ငင်းတဲ့နိဗ္ဗာန်ကိုပြေးဝင်သွားတယ်ဟိုမှတ်ရင်မှတ်ရင်နဲ့ဖြစ်ဖြစ်တဲ့တရားတွေပြင်းပြင်းနောက်ဆုံးကြတော့ဖြစ်ဖြစ်တဲ့တရားတွေလုံးဝဆုံးလို့ပြီးတော့ဒုနာသင်္ခါရငင်းတဲ့နိဗ္ဗာန်နဲ့ပြေးဝင်သွားတာကိုအဲ့ဒါအရိယာမဲ့ဖြစ်သွားတာဝိရဇတိတမဲ့ခြင်းနဲ့တော့ဒီဝေရာကတမဲ့ခြင်းခြင်းကြောင့်ဝိမုဝိမုစတိလွတ်မြောက်လေရောဒီတမဲ့ခြင်းလွတ်မြောက်တော့တာပဲဒီအောင်နဲ့စပြီးတော့တွေ့ရမှုတာယာမှုတွေမရှိတော့ဘူး

အရင်ကတာယာနိကဖြစ်တဲ့ကာမအာယုန်တွေတာယာမှုရမယ်ပြီးတော့သွားတာကိုသူကရှင်းကြီးပဲသူကတော့ဒီကိစ္စဒေါသအာယုန်တွေမှာလည်းသူကစိတ်မဆိုးတော့သူကလွတ်သွားသူကရှင်းပါလားအရာဓမေရောင်ရောင်နဲ့ဘယ်အာယုန်နဲ့မှစပြီးတော့တာယာမှုမရှိဝိမုစိတ်တွေလွတ်မြောက်သွားတယ်တော့ဒီဝိမု ക്ത တမေလွတ်မြောက်သွားလို့ရှိတော့မင်္ဂလာစိတ်ဓာတ်စိတ်ဝိမု ക്ത လွတ်မြောက်လေဤပြီးပြီးတော့ပဇာနာတိသိ အဲဝိမု ക്ത လုံးရောက်သောဣတိဤသောဉာဏသိဉာဏ်လေးဥပ္ပဇ္ဇိဖြစ်ပေါ်အဲဥပ္ပမိဉာဏဉာဏသိဉာဏ်လေးဥပ္ပဇ္ဇိဖြစ်ပေါ်လေဝိမု ക്ത သမဝိမု ക്ത မိတိဉာဏဟောတိဟောတိဖြစ်ပေါ်လေအဲလုံးရောက်သွားရင်လုံးရောက်သွားပြီဆိုတော့အဉာဏ်ဖြစ်လေသစ္စောကနာဉာဏ်ပေါ့တတံကရဏီယ

ယဟနာပုဂ္ဂိုလ်မှာဖြစ်ပုံကိုပြရတယ်ယဟနာမှာအရင်နောက်ဆုံးကြတော့တိုင်းဖြစ်တာပဲကျင့်စီရကျင့်စီရတွေတုံသားတွေဆုံးသွားပြီအဲဒီကိစ္စအတွက်သာတူကျင့်ကြမလို့တော့ဘူးလို့ကိုယ်ပိုင်ညာပြအသိညာဖြစ်တယ်ဆင်ញရပြုသနာညာဖြစ်တယ်ပတံကရဏီယနာပရာဣသတရာတိပဇာနာတိဣတိရောပဇာနာတိသိသွားတယ်တော့ဒီပြုသနာညာနဲ့သိသွားတယ် အဲ့ဒါမြတ်စွာဘုရားအာရိဒသုံးသုံးတာကလည်းညီကုန်းပဲအဲ့ဒီသုံးတာတဲ့အတိုင်းပဲရသေးရပြလာတဲ့ရဟန်းထောင်တွေဟာလည်းပဲအရဟတမဉာဏ်ရောက်ပြီးတော့ဉာဏ်တွေအပြည့်စုံဖြစ်တဲ့သုဇဂနာဉာဏ်တွေဖြစ်သွားရဟန္တာတွေဖြစ်သွားတယ်အဲ့ဒီမှာမြတ်စွာဘုရားကအာရိဒသုံးဟောနေကုန်ရသေးကပြလာတဲ့ရဟန်းထောင်တွေတရားနာနေကုန်တရားနာနေနှလုံးသွင်းပြီးတော့အရဟတမအရဟတကိုရောက်နေကုန် အဲဒီရဟန်းတို့စိတ်ဟာအနုပါဒအာသဝိစိတ်တံဝိမု ക്തി အာသဝိအာသောတရားတော့ဖြင့်ကိုယ်စီတသောတစ်ခုကိုအနုပါဒယမဆွဲလာမှု၍စိတ်တံစိတ်ဒီဝိမု ക്തി ဝိမု ക്തി တို့စိတ်ဓာတ်နဲ့စိတ်တော်ဒီဝိမုစိန်တို့လွန်မြောက်သွားကြလေကုန်ပြီအဲဒီယဟန်တစ်ထောင်ရဲ့စိတ်တွေကစိတ်တစ်ထောင်ပေါ်လွန်မြောက်သွားကြလေယဟန်နာဖြစ်သွားကြလေပြီအဲဒီတော့မှဒီကုန်းချုပ်ထားပါတယ် အဲဒီတော့အဲဒီတော့ကသာသနာအဝိဇ္ဇာကမာရဏဒီပြည်မှာယ ahanan ဖြစ်ခဲ့တာက၆ကြိမ်အဲဒါငါသာရဥရဝလာတော့ကနေပြီးဟုတ်ပါဘာရန်ဒီမိဂရာမကနေဥရဝလာတော့လာတဲ့ကလမ်းမှာဘာသာရေးမြင်အောင်သုံးနေတာကတော့ယ ahanan မပါဘူးအဲသောတာပန်တရာကအနာဂါနိယ၃ကြိမ်ဖြစ်လာ အခုရသေးတစ်ထောင်ကနေပြီးဖြစ်လာတဲ့ရဟန္တာထောင်ကလည်းရဟန္တာတစ်ထောင်ပြည့်ပြီအဲရဟန္တာကြီးတဲ့တစ်ထောင်နဲ့60ကျော်ပေါ့အဲဟို30ရောက်ထည့်လိုက်လို့ရှိရင်တော့ပြင်90ပေါ့တစ်ထောင်နဲ့90သာသနာတော်မှာရဟန်းနေပြည့်အဲဒီမှာကိုအာရိဒတုံနာပြီးတော့ရဟန်းတစ်ထောင်ရဟန္တာဖြစ်နေဖို့မြတ်စွာဘုရားလည်းတရားဟောနေဖို့ အာရုံပြုပြီးတော့ညိုရမယ်အဲလိုက်ဆိုရမြတ်စွာဘုရားသည်သတိတော်မှဖြစ်ပေါ်လာတော့ယဟန္တာယဟန္တာတစ်ထောင်နဲ့နှင့်တကွာဒီစာယူပြစီရမူခြင်းရာဇုံမြို့သွားမယ်လို့ခီးလာမယ်ဒီစက်တော့ တရားသီတာအယ၌ကြောက်ကြပြီးရရင်သုတနာနေတော်မူ၍မာရိတတုတ်တရားတော်ကိုကြောက်ကြတော်မူလေ၏သုတရားကိုဉာဏ်နာနေခြင်းသံသောယဟန်တော်တို့အား ဟတမေအရဟတကိုရောက်အောင်မဉ္ဇဉ်ဘုံဉ္ဇဉ်ဖြစ်တော်လေ၏ဉာဏဖြစ်တော်ရောက်တော်မူကြလေ၏သောဉာဏဖြစ်တော်မူကြတော် တထောင်တို့နှင့်တကွာအရိဒတုတရားကိုဟောကြားတော်မူသောမြတ်စွာဘုရားဘုရားတော်မူဘုရားဉာဏ်တော်မောကိုဘုရားပူဇော်၏မြတ်စွာဘုရား အဲဒီရသေးတဲ့ထောင်ငါဖြစ်လာတဲ့ယဟန်တော်တစ်ထောင်နဲ့တကွမြတ်စွာဘုရားရာဇဝင်မျိုးကိုကြားတယ်ဗမိတာရမင်းကြီးကဘုရားလောင်းတော်ထွက်လာခြင်းကအဲဒီရာဇဝင်မျိုးရောက်လာတော့သူကဒီနာစုစဉ်တော့ခေါ်ပြီးတယ်အလုံးရှိဘူးဆိုတော့နောက်ဘုရားရှိလို့ရှိရင်တရားတွေကြားလို့ရှိရင်ပေါ့လေသူ့နိုင်ငံကိုသိကြကြတော့ပါလေပြင့်ဖိထားလို့အဲဒါအဲဒီဝန်ခံထားတယ် အဲဒီဝန်ခံတာတဲ့မြတ်စွာဘုရားရှင်းဆိုတာအဲဒီမှာကြွရှင်းရကြတဲ့တဘာလဲကြွလို့လည်းပြမှာမဟုတ်ဘူးပရိသတ်အခြေခံနဲ့ကြွမှာဘုမှာတရားရောလို့ပြမှာမဟုတ်အဲရှင်းဆိုတာတွေ့ထိုက်တဲ့ပုဂ္ဂိုလ်တွေကရေသေးတွေရှင်းတယ်ဒီရေသေးတွေကိုညာကြည့်ညာကြည့်ပြီးတော့အရိဒတုတ်ဟောအဲဒီကညာနာတွေရှင်းမှဒီညာနာတစ်ခေါက်နောက်ပါတယ်နဲ့ကွာရာဇုံမျိုးကြွတော်မူ၏တဲ့အဲဒါဒီနေ့တော့မဟောနိုင်သေးဘူးနောက်တစ်ခါကျမှ ဘုန်းကြီးကအပြီးသွားကြရတယ်ရှိတော့အချိန်ချင်းပြီးတော့အင်္ဂါတနင်္ဂနွေနေ့ဆိုတနင်္လာနေ့7ရက်လောက်နားပြီးအင်္ဂါနေ့မှာပွားရအဲ့ဒါဘယ်ကျမ်းကပြန်လာလောမုန်းလာပြီကြောမှသွားရင်9ရက်နောက်ကြရင်6ရက်9ရက်10ရက်အဲ့တော့မှရောက်မှမပြောနိုင်ဘူးမသိကြဘူးမန်းလိုက်ကြပါလိမ့်ကြရေပေါ်နေမှမသိအခုပဲကသေသေးကြီးဆရာတော်ကသူ့ရဲ့ရာဇကြီးတရားဟောဖို့လည်းရသေးရအောင်နဲ့သာရောက်နေတယ်အဲ့ဒါသွားရအောင်မသိခင်ကလည်းကြည့်နေတယ်ကြည့်အောင် ဒါရှိနေရကြည့်ဟိုတောင်းမှုလည်းပဲပြန်มาခဏဝင်ပြီးကြားရအောင်မတနည်းကိုလိုတွေလာပြီးပြင်အဲ့ဒါလည်းသံဃာကြနှစ်ရက်သုံးရက်လေးရက်သုံးရက်တော့ဟောဝေးရမှန်းတယ်ဒါလည်းပဲမှန်းနေရကြည့်တယ်မသိကြသေးဘူးမှန်းလေးရောက်မှသိကြအဲ့ဒါတော့ဇာမုန်းလာပြီးတော့တော်ရင်9ရက်မတော်ရင်7ရက်9ရက်10ရက်9ရက်10ရက်လည်းရောက်တော့မှာပေါ့အဲ့ဒီမှာပြန်လာတယ်ဒါတော့ဘုန်းကြီးကြောင်းနဲ့ရက်ကတော့ဒီလိုဟောရင်တော့မတော်လာကြကြမှာဟောရတော့မယ်ကြား ဒီတရားမှတ်ကြအောင်ကိုယ့်အကူတော်တရားမိတ်ဆောင်မှဆိုရင်ရှင်းအောင်မယ်ဒီနေ့တော့တရားသိအောင်လည်းယနေ့ခု၌သမုတ်တော်သိစုပွားများအထုအပ်သောအနာကုသိုလ်နာကုသိုလ်သာနာကုသိုလ်ဝေယဝစ္စကုသိုလ်ဘုရားဟောရတဲ့ကုသိုလ် မှန်သောကုသိုလ်သတ်စုသောတောင်းဖို့ပေါင်း၏အဖို့တော်ကပဲဘုရားတော်အားညဘေဝါရောဘုမျိုးတော်အားညဘေဝါရောညနိုင်ရောက်ရှိနေတော်ဘုပရိသတ် ပရိသတ်ပေါင်းဟာမြတ်ဘုရားကောင်းအလုံးစုံသောတရားအပေါင်းတို့အားလည်းမြတ်ဘုရားကောင်းအလုံးစုံသောတရားအပေါင်းတို့သည်မြတ်ရာကြ၏သိနေရာမှာကြပါစေ